ဗမယသော6သုတ်ထဲကဒုဝဒကသုတ်ကိုရာဇလာကြီးနေကစပြီးတော့ဟောလာသုံးရက်သုံးရက်ကြီးတော့ပါဂါထာပေါင်း20ရှိရမှာ73ဂါထာပြီးပါ73ဂါထာဒီကနေ့14ခုမြောက်ဂါထာစပြီးတော့ဟောရအောင် 1339 39ခုနေ့ဒီလိုရဲလာသာရှိရနေဒုဝဒသုတ်14ခုမြောက်တာဒါကအစပဲဟောတယ်ငိန္ဒာယာနဘဝေရိယနာဩနမေယပတံတိတော်ဘိက္ခု လောကံသဟမသိယေနာ ကောရံပေသူနိယံသပနုရိဘိက္ခုယဟန်ဤနေနာယသူတကားတို့ကကဲ့ရဲ့ခြင်းကြောင့်နာဘူရိယမတုံလို့ရာသူတကားတွေကကဲ့ရဲ့ခြင်းအကြောင်းပြုပြီးတော့လည်းမတုံလို့စီရဘူးသိခံနိုင်ရမယ် ဒီလိုသားတွေကကဲ့ရတယ်ဆိုတာဟာလောကဘက်ကဂုဏ်နဲ့စပြီးကဲ့ရတာလည်းရှိတယ်တရားဘက်ကဂုဏ်နဲ့စပြီးကဲ့ရတာလည်းရှိတယ်လောကဘက်ကဂုဏ်နဲ့စပြီးခဲ့ရတာကတော့သိရင်ကြည့်ပါဦးဒါပဲမလို့อืมကျွင်းရပြင်တော့လောကဘက်ကဟာတယ်ပြင်တော့ပြုပြင်တော့ပြုပြင်မှဖြစ်မယ်ပြင်ရခဲ့ရကြတကယ်ဟုတ်နေရင်တော့ပြုပြင်မှပဲဖြစ်မယ်ပြုပြင်ပြီးတော့ကြောင်းကြမဆိုင်ပဲနဲ့နေုံမှပဲ နိန္ဒာပကံကာကဲရဲတဲ့ချီးမွမ်းတဲ့ဆိုတာလောကရန်တရားပဲလောကထဲမှာရှိနေကြတဲ့ပုဂ္ဂိုလ်တွေဟာတစ်ခါတရားကဲရဲခံရမှာပဲတစ်ခါတရားနဲ့ချီးမွမ်းခံရမှာပဲချီးမွမ်းခံရနေတကောလို့ဒီတိုင်းကြီးသွားမှာမဟုတ်ကဲရဲခံရတဲ့ခါလည်းရှိမှာကဲရဲခံရနေတကောလို့ဒီတိုင်းကြီးသွားမှာမဟုတ်ချီးမွမ်းခံရတော့ဒီရှိမှာအဲဒီတော့ကဲရဲတာချီးမွမ်းတာတွေ ယူမဆိုင်ပဲနဲ့ရင်းနေတာတော့ပြင်ပြီးတော့ဒီချမ်းချမ်းနေဖို့ပါပဲသိခံနိုင်ဖို့ပါပဲလောကဘက်ကကဲရဲ့ဆိုတာဘယ်လိုအားလုံးဆိုလို့ရှိရင်တော့အမျိုးသားနဲ့လည်းကဲရဲ့တာတဲ့ဒါကတော့အရင်ကြည့်ပါဦးအမျိုးသားကသူ့ဟာသူလေးတွေကလည်းရတော့ရုပ်ရည်စင်းနဲ့စပြီးတော့လည်းကဲရတတ်တယ်ဒါကလည်းပဲရှင်ဟာနေတော့ဘာမှရည်ကြည့်တာမဟုတ်ပါဘူး အဲစီပါဥစ္စာတို့ဒါနဲ့လက်စပ်ပြီးခဲ့ရတာလည်းပဲရင်းမကြည့်ပါဘူးအတတ်ပညာလောကဘက်ကအတတ်ပညာဆိုတော့ညာမှာတော့လောကဘက်ကအတတ်ပညာလည်းမတတ်လည်းဘာမှမသိမ်းမသိအဲဘုဒ္ဓနေပါပါတော့ဘာလို့လောကဘက်ကအသိရင်းကြည့်ပါဘူးပြီးတော့လောကဘက်ကကဲရတာအကြောင်းပြုပြီးတော့စိတ်တုံလောက်ဖို့ရမရှိဘူးဒီခန္ဓာရမယ်ကဲရတာတို့ကဘယ်လိုနေပြီဆိုပြီးတော့ ကိုယ်စိတ်ထဲမှာပေါ်လာလို့ရှိရင်ရှုမှတ်ပြီးတော့ဘယ်ဘောအာဘယ်သူကဘယ်လိုပြောကြလဲဘယ်လိုဆိုကြလဲဆိုတော့စိတ်ကူးလေးပေါ်ရင်ရှုမှတ်ပြီးတော့ဘယ်လိုက်ရုံပါလဲပဲတရားဘက်ကနေဒီခဲ့ရတာကတော့ပြင်နည်းနည်းရေးကြည့်တာပေါ့လေဒါကတော့တရားဘက်ကနေပြီးတော့သီလနဲ့စပြီးတော့ခဲ့ရမယ်ကြားမြင်ဘုဒ္ဓနဲ့စပြီးခဲ့ရမယ်နေထိုင်ကြောဆိုနဲ့စပြီးတော့ခဲ့ရမယ် အဲသမာဓိပညာဘာဝနာလုံးနဲ့ပတ်သက်ပြီးတော့ကြည့်ရမယ်ဒီလိုဟာလေးတွေရှိတတ်အဲဒါလေးတွေကတော့ပြုပြင်ပြုပြင်တဲ့ဥစ္စာပဲပြုပြင်မှာဟုတ်နေရင်တော့ပြင်မှဖြစ်မှာတော့ဟုတ်နေရင်တော့ပြင်ပြီးတော့ဒါလည်းစေရေးလေပြင်လိုက်ရင်ပြီးတာပါပဲအမြဲတမ်းကြီးနေတာမဟုတ်ပါဘူးပြင်လိုက်ရင်ပြီးတာမဟုတ်ပဲနဲ့ မလိုလားလို့ကြည့်ရတာတော့မဟုတ်တချို့ကလည်းပဲသူပြောလူပြောနဲ့အလွဲကြပြီးတော့ကြည့်ရတာလည်းရှိတတ်ပါလေအဲဒီတော့ဟာရင်မဟုတ်ခဲနဲ့ကြည့်ရတာဆိုရင်တော့ဒီဆက်ကြမလိုပါဘူးသူကသူဘာပြောနေနေကိုကမှားနေပြီးတာပဲကိုကောင်းရင်ကောင်းမယ်မမလို့ဘူးဆိုတော့လောကပရိပါဒစကားလိုပဲကိုအပြစ်မရှိလို့ရှင်တော့သူများကြည့်ရင်တော့ဘာမှဒီဆက်ကြမလိုပါဘူး အဲဒီသူများကဲရတဲ့အတန်ကြလည်းပဲစကားတွေပါလေကြားလည်းဒီမဆိုင်နဲ့အဲဒီကြားတဲ့စကားသာမျိုးစိတ်ရောက်သွားလို့ရှိရင်ရှုမှပြီးတော့ဘယ်သွားရုံမှာပဲအဲဒါလားအဲဒါကိုသမှုထဲကလည်းရေးထားပါတယ်ဒီမှာကဲရတော့လည်းမလုပ်ပဲနောက်ဆုံးကဒီငြိမ်ညာနဲ့ဆက်ရမှာလုပ်ခိုင်းတဲ့ဒီငြိမ်နေရမယ် နာဝနမေယပဒံပြီးတော့ပဒံပြီးတော့ရှင်မခံရသည်ရှိတော့ရှင်မခံရတော့လေနာဝနမေယစိတ်ဓာတ်လှုပ်ရမတက်ကြွရအဲရှင်မတဲ့ခါကာလကြတော့လေစိတ်ဓာတ်ဆိုတာတက်ကြွတော့ဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေရှင်မလာတော့သဘောကြတယ် မဟုတ်ဘဲနဲ့ကြီးမွန်းနေမှသူကတက်တက်မဲ့မြောက်ပြီးတော့ကြီးမွန်းနေတာရှိတယ်ပြီးတော့ပြီးတာသူလည်းကမြောက်နေတာပဲဒါမှလည်းစိတ်တော့မဆိုးဘူးသူอืมကဲရတာဆိုရင်တော့မဟုတ်ဘဲနဲ့အဲစကားလာပြောလို့ရှိရင်တော့ဒီဆိုးတာပဲသိချင်းစိတ်ပြောတာဟုတ်လည်းပဲဒီဆိုးတာပါလို့ကဲရတာကြီးမွန်းလာကြတော့မဟုတ်မှသိရတာနဲ့မြောက်ရတယ်ကပြုံးပြီးတော့လက်ခံတတ်တယ်အဲ့ဒါတက်ကြွတယ်လို့ရှိတာမဟုတ်ဘဲနဲ့တက်ကြွလာတာက ဟုတ်တဲ့ကုံနဲ့ချင်းမွန်းတောင်မှမတက်ကြွဘူးတဲ့ဟုတ်တဲ့ကုံနဲ့ချင်းမွန်းလည်းပဲကိုယ်မှသူတို့ကလည်းချင်းမွန်းနေတာကိုယ်အနေနဲ့ဆိုရင်တော့ဆက်ပြီးတော့အာတုဇရာတွေလိုးနေသေးတာပဲလို့စဉ်းစားပြီးတော့မဆုံးမဆုံးမကြွပဲနေမလူရှားပဲနေလို့ကောင်းတာအဲဒီလာဘက်ကဆိုရင်လည်းပဲอืมတို့တက်ပြီးတော့ပြည့်စုံအောင်ရှင်းဖို့ ဘုဒ္ဓဘက်ကသာဝေပရိယတိဘက်ကဆိုလို့ရှိရင်လည်းပဲတိုးတက်ပြီးပြင်းဖို့ကိုယ်နဲ့တတ်ပြီးတဲ့ပုဂ္ဂိုလ်တွေရှိအဲ့ဒီပုဂ္ဂိုလ်တွေစေနာကြအောင်အားထုတ်သွားဖို့သူကလိုနေတာပဲဘုံလုံးကြီးပြည့်စုံတယ်လို့သိနေကြည့်ပါဦးသာဝေကျမ်းကလည်းဘယ်လိုတတ်နေလဲဆိုတာပြည့်စုံတယ်လို့မရှိဘူးဒီကကြားနေသေးတော့တဲ့သက္ကရာဆရာတိကဆရာတွေရှိရဲ့သူတို့အဖြစ်တန်းနေတဲ့မိအောင်တက်ဖို့ရတယ်လက်ခွေရတယ်ရှိတာအဲဒီအပြင်အဲလည်းတော့ကစင်္သာရိပုတ္တရာရဲ့ရှင်မောက္ကလန်တို့ အဲဉာဏ်နာတော့ဆိုတာရှိအဲ့ဒီသင်္သားနေလဲတဏှာရင်တက်ရအောင်လိုက်ကြရတော့ရှိနေတာပါပဲဘုဒ္ဓတော်ကလည်းရှိတာအဲဒါတော့သူများကအာတပ်ပြီးလိုက်တာနားလည်လိုက်တာဘယ်လိုချီးမွမ်းနေနေစိတ်မတွားနဲ့ငါမပြည့်စုံသေးဘူးလူကြီးရဲ့နှလုံးသွင်းပြီးတော့တဏှာနဲ့ဆက်ပြီးတော့လေ့လာဖို့ဒီလားဘက်ကလည်းဒီတိုင်းနဲ့ အဲတရေစင်ကြရပြည့်စုံအောင်ကျင့်ကြရတယ်လူသေးတာပဲလို့ရှင်မာကသဘာကြီးကျင့်နေတယ်လို့သင်ဖို့ရတယ်လူသားသမာဓိပညာဘက်ကလည်းပဲတတ်နိုင်လို့ရှိရင်သမာဓိကဇာန်တို့ဘိညာဉ်တို့ရမယ်ဆိုကောင်းတာပေါ့အဲဒီများကနေဒီသမာဓိကောင်းတာဘယ်လိုဖြစ်သမာဓိတွေသိကောင်းတာပဲဘယ်လိုချစ်ကြည့်နေလဲအဲမတက်ကြွနဲ့ဒါအကောင်းကြီးမဟုတ်သေးဘူးဒါလည်းကောင်းတာတွေကတက်စရာတွေအများကြီးရှိသေးတာပဲဆိုပြီးတော့ တတ်နိုင်လို့ရှိရင်တိုးတက်အောင်မှကျင့်ဖို့လိုပါတယ်ပညာကတော့ဝိပဿနာပညာနဲ့မဲ့ပညာလည်းပေါ်တယ်ဥစ္စာတွေဟွန်းအဲဒါတွေကပညာကချီးကျူးနေတယ်လို့မတဲကြွနဲ့ဒါလည်းတိုးတက်ပြီးတော့ပြည့်စုံမှုရတယ်လူသေးတာပဲပြည့်စုံအောင်အထုံးမယ်လို့ဆိုပြီးနေအထုံးရတယ်ဘယ်တရားအထုံးအောင်လဲရာသနာရတ်ကိုတရားအထုံးရာသနာရတ်ကိုရောက်လို့ညာနာဖြစ်ရင်တော့ အဲ့ဒါကတော့တက်လည်းမတက်ကြွတာဘူးသူကတက်ကြွတာလည်းမာနဆိုတာမရှိတော့ဘူးကြတာဘယ်သူကချီးမွမ်းနေနေကဲ့ရဲ့နေနေဘာမှမဖြစ်ဘူးဒီကြတာအဲ့ဒီကြောင့်အထုဖို့ပါပဲဒါကြောင့်နာဥနမေယဘိက္ခုဘိက္ခုယာမိပတန်တိတော်ချီးမွမ်းခံရသည်ရှိတော့ဝါချီးမွမ်းခံရတော့လည်းနာဥနမေယမတက်ကြွရဘူးတဲ့ အဲတော့လည်းမလှုပ်ဖဲမြောက်လည်းမမြောက်ဒီနေရာတော့ဆောင်းဖို့လေးဆိုရမယ်ကဲရတော့လည်းမလှုပ်ဖဲမြောက်လည်းမမြောက်ဒီနေရာအဲဒီကဘာကကဲရလို့ရှိရင်ဟုတ်ရင်လည်းပဲသင်္နာသာပြင်းဖို့မဟုတ်ဘဲနဲ့ကဲရင်ဘူးကိုမဆိုင်နဲ့စိတ်ဓာတ်မကြသင့်နဲ့ အဲစိတ်ကြီးစိတ်ကြီးခြင်းစိတ်ဝီခြင်းနှလုံးမသားခြင်းကိုပြည့်စုံနေရှိမှပြီးတော့ပဲသွားပါသူများကမြောက်ပင်ချီးမွမ်းပြောရင်လည်းမမြောက်နဲ့မကြွနဲ့ပြည့်ဆက်ပြီးတော့ကျင့်သုံးကြအားထုတ်ကြလေးလာကြတယ်ရှိသေးတာပဲသူတို့သူတို့ကချီးကျူးနာငါတော့မပြည့်စုံမိဘူးဆိုတဲ့စိတ်ကလေးနဲ့ပုဂ္ဂိုလ်ချပြီးတော့အဲဒီတော့နှလုံးသွင်းထားရင်မကြွဘူးနှလုံးမှုလို့ရှိရင်သူများမြောက်တယ်ကွာသိမြောက်နေရမကြဘူးသူကအဲဒါ ချဲရလို့လည်းပဲစိတ်ဓာတ်ကြပြီးတော့မတုံလို့ဘူးဒီငြိမ်နေဒီမုန်းလို့လည်းပဲစိတ်ဓာတ်တက်ကြွပြီးတော့မတုံလို့ဘူးဒီငြိမ်နေဆိုတာသမာဓိသဘောပဲသမာဓိအဲဒီသမာဓိမျိုးကြီးအောင်ရင့်ကျက်အောင်အားထုတ်ဖို့ရတာပဲကြီးကဇာကြီးကအဲဇာဝင်စားနဲ့သမာဓိပြည့်စုံသမာဓိအကျင့်နဲ့စပြီးတော့ဟောနေရအဲဒီကနောက်အဲဒီတော့ ခေရခါတို့စိတ်ဓာတ်ကြဆင်းပြီးတော့တုံလို့တာအဲပြင်းမြောက်ချင်းမွန်းလို့စိတ်ဓာတ်တက်ကြွပြီးတော့တုံလို့တာအဲ့ဒါတွေကလောဘတို့ဒေါသတို့ဒီတရားတွေနဲ့ဆိုင်ပါတယ်ဒါကြောင့်အဲ့ဒီတရားတွေလည်းအရင်းမြစ်တွေပဲဝိရမေသောပြဆက်ဟောပြန်တယ်လောဘံသဟမစ္စရိယေနာခောရံပေတုနိယံသဗ္ဗနုရေယလောဘံ လိုခြင်းတတ်မဲ့မှုတာယာမှုလောဘကို၎င်းမစ္စရိယနာဝန်တိုခြင်းမစ္စယနဲ့တကွာလောဘလိုခြင်းတတ်မဲ့မှုလောဘကို၎င်းကောရာမြတ်ထွက်ခြင်းကို၎င်းဘနုရိယပဲနှုတ်ရ၏လောဘနဲ့ကောရာအမျက်ထွက်ခြင်းလောဘနဲ့ဒေါသပါပဲ အဲဒီနှစ်ခုပဲနှုတ်ပါတဲ့လောဘနှုတ်တဲ့နေရာလောဘနဲ့နိစ္စတဲ့မစ္စရိယတဲ့သူအထက်ကမစ္စရိယနဲ့တကွာအဲဒါပဲနှုတ်ပါလူများချီးမွမ်းလို့မြစ်သက်သာယာပြီးတော့သိကြကြတာကလောဘအခြေခံပြီးဖြစ်လာတာပဲသူများကဲ့ရဲ့လို့စိတ်ဓာတ်ကြာဆင်းနေတယ်ကြားမလာဖြစ်စိတ်ပူတယ်ဆိုတာဒေါသပဲဒေါသအခြေခံပြီးဖြစ်လာတယ် ။ဒါကြောင့်အဲ့ဒီတရားတွေသိရမယ်။မစ္စရိယဝန်တိုးတယ်ဆိုတာကတော့ကိုယ်ပစ္စည်းကိုယ်ပိုင်ဆိုင်တာလေးသူများနဲ့မပိုင်ဆိုင်နေချင်တာကိုကိုယ်ပစ္စည်းအသက်နဲ့ဝတ္ထုပစ္စည်းဖြစ်ဖြစ်အသက်ရှိဝတ္ထုပစ္စည်းဖြစ်ဖြစ်သူများနှောရတဲ့ဥစ္စာလေးကိုသူများမပိုင်ဆိုင်နေချင်ဘူး။သူများမပိုင်ဆိုင်နေချင်ဘူးဆိုတော့သူကဒေါသနဲ့လည်းနှိစက်တယ် ခင်မဲ့အဲ့ဒါဘူးလောဘနဲ့လည်းပဲနိစ္စအဲ့ဒါအဲ့ဒီမစ္စရိယလည်းပဲဝန်တို့ချင်းလည်းပဲပြရမယ်ကိုယ်ကလေခင်မဲ့တွေ့တာပြီးတော့ညာနဲ့သက်ဆံနေခြင်းနဲ့စိတ်ကလေးဖြစ်လာရင်ဒါလေးတွေချူမှပြီးဖယ်သွားရင်မှမစ္စရိယအဲ့ဒါကတော့ဒီကတော့ခချင်းချင်းမှာပဲသိကြရကြီးပြောဖို့ရမလို့ပါဒီနည်းအားဖြင့်အရိပဲကောက်ယူလို့ရှိရင်လောဘနဲ့ ဒေါသကိုပယ်ရမယ်ဆိုတာဟာလောဘဒေါသအရင်ခံပြီးတော့မကောင်းမှုအကုသိုလ်တွေအကုန်ပယ်ဖို့ရညွန်ကြားတယ်လို့ဒီလိုယူလို့ရှိရင်ဒါလည်းကောင်းတယ်လည်းဖြစ်တယ်ကြ။ဒါလေးလိုတော့ဆိုတော့နေမိတဘုရားကမေးထားတာကပါတိမောက်အရှင်သီလအရှင်ကိုဟောပါတဲ့ သမာဓိကျင့်ကိုဟောပါတယ်အဲဒီသီလသမာဓိကျင့်နေတယ်ဆိုကြောက်ဟောနေတယ်သီလနဲ့အခြေခံနေသမာဓိနဲ့အခြေခံနေသမာဓိတွေဒါတွေကိုဟောနေတယ်အဲဒီထဲမှာသီလဟောတော့ဝိနိဘေကကလာတဲ့ပါတိမောက်သီလတွေတော့အဲဒီဟာတွေတော့စုံစုံလင်လင်မဟုတ်ဘူးဒီမှာကဒီမှာလို့ထိုက်တဲ့လောက်ပဲဒီမှာကြားနေတယ်လေကဒီတုပ်ကလေးထဲမှာအဲ့ဒါတွေအကုန်လုံးတော့မလွန်နိုင်ဘူးနောက်ပြီးတော့ဒီကနေ့က ဒီလက္ခဏာဝက်ဓမ္မဇာလာတုတ်သံဃာဖလာတုတ်တွေမှာသုလသီလဟောတော့ကိုပါဏိပါတံဘာယသုဘသက်တာချင်းကိုပယ်စွန့်၍ပါဏိပါတာတိဝိရတောသုဘသက်တာချင်းမှာသင်ဆောင်သည်စသည်ဖြင့်သူသက်တာချင်းမှာသင်ဆောင်တယ်သူစွာကိုချင်းမှာသင်ဆောင်တယ်အာရမစရိယမမြတ်သောမေတော်မူမှာသင်ဆောင်တယ် လိန်ပြောခြင်းမူတာဝါဒမှာရှင်းဆောင်တယ်ဘုံတိုက်ခြင်းမှာရှင်းဆောင်တယ်ဆဲဆိုခြင်းအကျဉ်းစကားမှာရှင်းဆောင်တယ်အကျိုးမဲ့အနှင်းမဲ့သံဖပလာပအပြင်ချင်းစကားမှာရှင်းဆောင်တယ်ကာယတုစိတ်၃ပါးဝစီတုစိတ်၄ပါးအဲဒီကရှင်းဆောင်တဲ့ဣဒတွေကိုပြထားဒီလား9ပုဒ်ပေါ်တယ်ပြထားအဲဒီ9ပုဒ်ထဲမှာဒီတူရတက၃ပါးဓာတ်ရိုက် ပေါ်ပြတာကတော့ခုနှစ်ခုလုံးကမစုံဘူးဒီထဲမှာဒီထဲမှာမာတိပါဒမပါဘူးဒီထဲမှာမာတိပါဒကတ္တဝမသားရဘူးဆိုတော့မပါဘူးညှင်းစရာဘူးလို့တောင်ဒီလိုတောင်မပါဘူးဒီထဲမှာဒီတော့မှာအဲ့ဒါမပါဘူးအရိဏဒာသူများဥစ္စာမခိုးရဘူးဆိုတော့ဒီထဲမှာမပါဘူးတော့တော့သံတော်ဗလာပအတင်ချင်းအကျိုးမဲ့အမြင့်မဲ့စကားမပြောရဘူးဆိုတော့ဒီထဲမှာတည်းရင်မပါဘူးအဲဒီသုံးခုကရော့နေတယ် အဲဒါဒေချာစီသိလို့ရှိရင်ပါတိမောက်သီလဟောတဲ့နေရာဘာကြောင့်ဒါတွေကျမ်းနေပါလိမ့်မျိုးစဉ်းစားကြည့်ကြ။ဒီပြင်ဟာတွေကတော့ပါပါတယ်။အခုပြောတာထဲမှာဒီနေ့ကပြောခဲ့တာထဲမှာမေရမှုမှကြည်ကြမ်းရမယ်ဆိုရင်အပြစ်မှသိရအဲ့ဒါတော့ပါတော့အပြစ်မှသိရမှကြည်ကြမ်းပါသိတယ်ပါတော့။နာနာကြတော့ နောင်နာကြတော့တကားဒီသမုဒ္ဒင်မှာပါတယ်အဲမလင်ရဘူးလေဥဒ္ဒဘာသာအရိယာပါတော့အခုဒီကာထာမှာပဲမဟောရတယ်ပြည့်မြင့်စဘုန်းတဲ့တွေကလည်းပြရမယ်ပါတယ်ဒီရဂုံချော့ကင်းနေရတယ်ဟောတဲ့ကဥဒ္ဒဝါဒဥဒ္ဒနာဝါဒဥဒ္ဒဝါဒရတဲ့နောက်ကျသိစင်နာကဆောင်ခဲ့ပြီးတော့ပါတယ်ကျမ်းကျုပ် ကျန်တဲ့အဲစကားမျိုးဖြင့်မရှိပါရဘူးပါတယ်အဲဒါဘုရားဝါစာလည်းပါအာဇမသရိယမုသဝါဒပိပုနာဝါစာဘုရားဝါစာဒီလေးပုဂ္ဂလာပါပါဠိဘာသာအရိဏရာသံဃာဗလာပါဒီသုံးပုဂ္ဂအဲဒီကသင်ဆောင်တဲ့သီလတွေဒီမှာတည်းရမပါဘူးမပါတော့ ပါဠိမဟုတ်သီတာတွေဘာလို့ဒါတွေခြံထားပါလိမ့်မလို့စဉ်းစားကြည့်ရောက်လာတယ်အခုဒီသုတ်ဟောတာကယဟန်ကြီးကျင့်ဝတ်တွေဟောနေတာကြားရတယ်အဲယောဂီတွေနဲ့တော့ကြွရတယ်ဆိုင်မှာကြွရတယ်မဆိုင်ဘူးဟောဘူးယဟန်ကြီးကျင့်ဝတ်တွေအာရုံပြုကြီးညိုဖို့ရတယ်နတ်တွေလည်းပဲဒီကျင့်ဝတ်တွေနဲ့မဆိုင်ပါဘူးဇမားတွေလည်းမဆိုင်ပါဘူးဆိုင်တာနည်းနည်းပပပဲပါတယ်မဆိုင်တာတွေများတယ်ဒီလောကကယဟန်ကြီးရဲ့ကျင့်ဝတ်တွေကြီးရတယ် ဒါပေမဲ့လည်းရဟန်းတွေဒီလိုကျင့်တယ်ဆိုတာအောင်ပြုပြီးတော့ညင်ရတာပေါ့ဘုရုံးကမဟာသမယတို့ခေါ်တော့ကဒါပြင်မင်းမျိုးတွေကမင်းသားတွေကရဟန်းဖြစ်လာတယ်ရဟန်းတွေ900အားလုံးဟာရဟန်းတာတွေကျင့်နေပါလားအဲဒီပုဂ္ဂိုလ်တွေလည်းသူတို့မျက်မှောက်တင်တွေ့နေရတယ်မြတ်စွာဘုရားနဲ့လည်းတန်ခါတော်900ဒါရဒီကျင့်ဝတ်တွေအကုန်လုံးပြည့်စုံနေတာတွေပဲအဲဒီကျင့်ဝတ်တွေပြည့်စုံနေတာတွေအောင်ပြုပြီးတော့နတ်တွေဇမားတွေညညရတာကိုညညပြီးတော့ အဲဒီညိုတဲ့စိတ်ဝမ်းနဲ့ဝမ်းသာတဲ့စိတ်တွေကျူမှတ်ပြီးတော့တရားသူတွေရရအခုတရားနာတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီလိုပဲအောင်မရမှာတို့ရှုမှတ်တာအထုတာတွေနဲ့တော့မဆိုင်ဘူးလို့တော့မအောင်မင်းနဲ့တို့ရှုမှတ်တာတွေရှုမှတ်တာတွေဟောတာမဟုတ်ဘူးကရဟန်းကျင့်ဝတ်တွေကိုဟောတယ်ရဟန်းကျင့်ဝတ်တွေဟောတော့အဲ့ဒီရဟန်းကျင့်ဝတ်တွေအာရုံပြုပြီးတော့ညီညွတ်တဲ့တရားဖြစ်ပြီးတော့ဒီလိုသာသနာတော်ဒီလိုသာသနာတော်တွေကို ညီညွတ်ရပါပေတယ်ကိုယ်ကိုရပါပေတယ်သိကရပါပေတယ်အဲဒါမျိုးတွင်းရတယ်ဒါဝမ်းမြောက်ဝမ်းသာဖြစ်လာတာပဲအဲဒီဝမ်းမြောက်ဝမ်းသာမျိုးကိုရှင်းမှလို့ရှိရင်ဒီကတရားဓုတွေကလည်းဆက်ရနိုင်တယ်နောက်လည်းဒီလိုသွားအောင်ပါမယ်ဒီပါတွေလည်းများတယ်ယောဂီပုဂ္ဂိုလ်တွေရှင်းမှမလို့စပြီးတော့လည်းနည်းနည်းနည်းနည်းပဲပါတယ်သိမပါဘူးအဲဒါကလောဘနဲ့ကောဓာ အမြင့်ထွက်ခြင်းဆိုတာနှစ်ပါးဖြင့်လောဘအရင်ခံပြီးဖြစ်မဲ့အဲဒုစရိုက်မှုဒေါသအရင်ခံဖြစ်တဲ့ဒုစရိုက်မှုမှသင်ဆောင်ရမယ်သင်ဆောင်တဲ့ပိလာကိုဟောတယ်ဒီလိုယူလို့ရှိရင်အကုန်လုံးစုံသွားတယ်အဲဒီလိုဆိုလို့ရှိရင်တော့ဟိုဝီနီပါတိမောက်ကလာတဲ့တိခါဘုံတွေတောင်ကုန်းကုန်းသွားတယ်ဒီလိုဆိုလို့ရှိရင်တော့လောဘရင်ခံပြီးတော့သိက္ခာပုလွန်ကျူးမှုအဲ့ဒါမှသင်ဆောင်တယ် ဒေါသရင်ခံပြီးသိခါဖို့လိုကျူးမှုကကြီးချောင်းနေစဉ်ကိုုံရောတယ်ဗာတိမောက္ခဟာတွေအကုန်ကုန်သွားတယ်လို့နောင်နာလည်းယူကြရတဲ့ရှိပါသေးတယ်အဲဒါဗာတိပါဒသရဝတဲ့တတ်တဲ့ဆိုတာကောရဒေါသရင်ခံပြီးတတ်တာပဲများပါလိမ့်မယ်လောဘနဲ့တတ်တယ်ဆိုရင်ဒေါသတော့ပါရောက်မယ်သိရောက်ဟဲ့ဆိုတာဒေါသဖြစ်တယ်လောဘသိနေတာမရှိဘူးဒါတော့ဒေါသရင်ခံပြီးတော့သရဝတဲ့တတ်ခြင်းမှ အဲရင်ချောင်းတဲ့ဒေါသရင်ခံဖြစ်တဲ့ဝိပါဒတာချင်းဒုစရိုက်မှရင်ချောင်းရမယ်ဒီလိုအိဗယ်ပြလောဘရင်ခံပြီးတော့ဖြစ်နိုင်တဲ့အဒိနေတာခိုးတယ်ဆိုတာကတော့မြောက်စွာလူကျင်တဲ့ခိုးတာလောဘကြောင့်ပဲအဘဗလာဘကျင်ပြင်းနှင်းတဲ့စကားတွေပြောတယ်ဆိုတာလည်းပဲကျိုးစည်းပါးကိုမျှော်ပြီးတော့ဖြစ်ဖြစ်သမုံအဲ့ဒီလိုပြောနေရတာကိုနှိမ့်တဲ့ပါရပြီးပြောနေတာပဲဖြစ်ဖြစ်သူကလောဘနဲ့မကင်းဘူးလောဘရင်ခံဖြစ်တာဒါကြောင့် လောဘကိုပယ်ရမယ်ဆိုတဲ့စကားဖြင့်အဘိနဒာဗမ္ဖပလာဘကိုပယ်ရမယ်ဆိုတဲ့ပါဝင်တယ်အဲဒီလိုလည်းကြည့်လို့ရပါတယ်ပြီးတော့တိတုနိယစာဂုံးတိုက်စကားကိုလည်းပနုရိယပဲနှုတ်ရ၏တိတုနိယတိတုနာဝါစာဂုံးတိုက်စကားဂုံးတိုက်တယ်ဆိုတာသင်နဲ့ညီညွတ်နေတဲ့ပုံကိုယ်တွေကြွဲရအောင်လို့ရည်ရွယ်ပြီးတော့ တူထာမစကားကိုတူထံသွားပြီးတော့ပြောတယ်အဲဒါတူထံသွားပြောလို့ရှိရင်ကြောင်းရင်ကြောင်းစိတ်ခုပြီးတော့ဝဲရကုန်တာပဲအဲလိုဝဲရအောင်လို့ပြောတဲ့စကားဆိုတော့ကြောင်ရတယ်တူကပြောတဲ့စကားဟွန်းကိုတူကြားလို့ရှိရင်တော့သင်ချမ်းတာဖြစ်မှာပဲဆိုရင်အဲဒီလိုစကားမပြောတာကောင်းတယ် စိတ်ရိုးတန်းတန်းနဲ့ပြောလဲဘာမှအကျိုးမရှိဘူးပြောတာကောင်းတယ်ဥစ္စာကဘုန်းကြီးကတော့ရှောင်းတယ်ပုဂ္ဂိုလ်တူကပြောတဲ့စကားကိုအခြားပုဂ္ဂိုလ်တူကြားသွားလို့ရှိရင်သိမချမ်းမသာဖြစ်နိုင်မယ်အဲ့ဒီပုဂ္ဂိုလ်ပေါ်လည်းပဲမေတ္တာဓာတ်ပြည့်နိုင်မယ်တဲ့ဒါတော့ပြီးလို့ရှိရင်အဲ့လိုစကားမျိုးပြောပါဘူးအဲမပြောမဖြစ်လို့ရှိရင်တော့ပုဂ္ဂိုလ်အနေနဲ့မပြောဘဲနဲ့ အဲဒါပြောရတယ်ဘယ်သူကပြောတယ်တော့တကယ်မပြောဘဲနဲ့အဲဒီလိုပြောတာလည်းရှိတယ်အဲသတိပြုရမယ်သိချင်ရမယ်အဲဒီလိုကပြောရတယ်အဲဒါဒီလိုမဟုတ်ဘဲနဲ့ဓာတ်ရိုက်ဘယ်သူကဘယ်လိုပြောတယ်အဲသင်္ခါဘယ်သူကဘယ်လိုပြောတယ်ဆိုလို့ရှိရင်အဲပြောတဲ့ပုဂ္ဂိုလ်ကဟိုရှင်ဘုရားကသိခုသွားတယ်ဥစ္စာတော့မှရင်းနေနေတယောက်တယောက်ယုံနေတာတပါးတပါးယုံနေတဲ့ဥစ္စာမယုံကြည်ဖြစ်သွားတယ် ခွဲရသွားတတ်တယ်ခွဲရတယ်ဒီလိုတဲ့စေတနာနဲ့ပြောရင်ဒါသီသနာဘာသာဖြစ်တယ်ရိုးရိုးပြောလို့ရှိရင်လည်းသီသနာဘာသာတော့မဖြစ်ပါဘူးဖြစ်နေတယ်အဲ့ဒါအကျိုးမဲ့စကားဖြစ်တယ်အကျိုးရှိတဲ့စကားမဟုတ်ဒါကြောင့်ဒေရဂုံချော့ဒေရဆိုတာကွဲပြားခြင်းကွဲပြားစေတဲ့စကားကိုအသေးတယ်ရှိတယ်။ဘာយ៉ាងလဲကြောက်ဒီတိုင်းဆိုတော့သီသနာပဲတစ်ချက်လုံးနဲ့ဖြစ်ဒေရလို့ဆက်မှာဒီမှာပြင်မှာလို့ဒေရဆိုစကားလုံးထည့်တယ်ဒေရဂုံချော့ ကွဲပြားစီထပ်ဂုံချောတဲ့စကားများတယ်သင်စရာမယ်တဲ့ခိုင်သာလေးဆိုကြအောင်ပြန်ကြတော့လောဘကောဓာကတိတိတင်လေးကပိုးနေတယ်လောဘကောဓာလောဘကောဓာမစ္ဆေရာမစ္ဆေရာဗေဒဂုံချောကင်းစရာဗေဒဂုံချောကင်းစရာအဲဒီမှာမစ္စရိယဆိုတာ အာဝါသမစ္စရိယကုလမစ္စရိယလာဘမစ္စရိယဝဏမစ္စရိယဇမမစ္စရိယလို့မစ္စရိယ၅ပါးရှိတယ်အဲ့ဒီမစ္စရိယ၅ပါးလည်းအထူးသတိပြုစရာပါပဲဘုနေရအဖောက်ဝေးညာနေရင်တော့လာလို့ရှိရင်အပြည့်မရှိရင်တော့ခွင့်ပြုသင့်တာပါပဲ ဒီရှင်တော့ခွင့်မပြုအောင်အမြင်မရှိရင်ခွင့်ပြုတဲ့ဥစ္စာကိုခွင့်မပြုလို့ရှိရင်အာဝါဒမေစိယဖြစ်တတ်ပါတယ်အဲဒီကြည့်ရလာပါကတော့လာလာပါကိုရမယ်ဥစ္စာတွေသူများမရခြင်းကိုရာပြီးတော့ဥစ္စာတွေသူများကိုမပေးခြင်းမှုနဲ့ဗျာကုလမေစရိယဇာကိုနဲ့ယဉ်ကြီးတဲ့ဒကာရမတွေကိုနဲ့ယဉ်ကြီးတဲ့မိတ်ဆွေတွေတရားနဲ့ယဉ်ကြီးခြင်းမှု ဒါကဒါလည်းပြစ်တာပါပဲတရားမလို့ကဝဏ္ဏကတော့ဂုံမှာပဲကိုယ်မှာရှိတဲ့ဂုံတွေယုံစင်းဂုံမှာဖြစ်ဖြစ်ပညာအသိလိမ်မှာအလောက်ကံဂုံမှာဖြစ်ဖြစ်အဲ့ဒါတွေတရားမပြည့်စုံဘူးရှင်မှုဆိုရင်ဒါမသိရခေါ်တာပဲဓမ္မကတော့ဘိယတိသာတိကျမ်းဂန်တွေပေါ့အဲ့ဒါလည်းစပြီးတော့ အဲဒါတွေများမတမ်းမသိခြင်းမှုဆိုလို့ရှိရင်မမသိရအဲဒီမသိရတယ်မရမယ်။နဲ့ဒါကတော့ဒီကာရာကတော့သတိနာမှာကတော့ဘယ်လောက်ဆိုတော့လောက်ပါပြီ။အဲ15နာမှာကာရာကသူကပြောကြရတယ်အလွန်ကျေဝန်းနေတယ်ဒီနေ့သားနောက်တစ်ပုံမှာသွားမှသွားနိုင်မှာမဟုတ်ဘူး။ေယဝိကိနာဒိဋ္ဌေယ ဥပါဝရံဘိက္ခုနာကရိယာကုဟိံစီသာမေသာနာဝိသေစီယလာဘကမယဇဏနာလပရိယာဘိက္ခုယာနိကယဝိကရေအကြောင်းဝယ်၌ကယဝိကရေအကြောင်းဝယ်မှု၌နတ္တိထေယမတိယအကြောင်းဝယ် ညောင်းဝင်မလို့ပါဘူးဒီဟာညောင်းဝင်မလို့ပါဘူးဓမ္မဇာလာတုံးမှာမြတ်စွာဘုရားရောင်းဝယ်ခြင်းတဲ့အကြောင်းချီးမွမ်းထားတဲ့ပါပါလဲသီလဂုဏ်တွေကသမနောဂေါရမောယဟန်ဂေါရမတိဘုရားဝေကရာရောင်းဝယ်မှရောင်းဝယ်မှုမှမတိဝေတော့ဉာဏ်ချောင်းတော်မူ၏ဣတိဤတော့အဲ ဒီလိုလည်းပဲချီးချီးမွမ်းနိုင်ပါတယ်တဲ့မြတ်စွာဘုရားရဲ့ဒီလောက်ကိုချီးမွမ်းစရာရှိနေတာပဲဘုရားကဒိဋ္ဌိကတရားသာသနာကဲ့ရဲ့ချီးမွမ်းစရာတွေရှိနေတာပဲသာမန်ပုဂ္ဂိုလ်တွေတောင်မှဘုရားကိုယ်နဲ့ချီးကျူးနိုင်ပါတယ်တဲ့ဒီလောက်ရေလောကမှာအများကရောင်းဝယ်နေလို့ကြ ရေသေးရဟန်းပြုနေလဲချို့ရေသေးရဟန်းနေရမစင်မကြဲပဲနဲ့ဒီလိုပဲရောင်းဝယ်တွေလုပ်နေကြဗုဒ္ဓဘောရမဏဆရာဘုရားတော်တွေမလုပ်ဘူးအဲဒီလိုလည်းချီးကျူးနိုင်ပါလေသာမဏေဖလားသုတ်စသည်ကြတော့ရဟန်းကျင့်ဝတ်တွေအဲဒီမှာလည်းတရားဥပဒေပฏิဝေတော်ဒီတိုင်းမှာပဲတရားဥပဒေရောင်းဝယ်မှာရှင်ရှင်ရှင်နဲ့အကြောင်းနဲ့ရဟန်းဆိုရင်ရှင်းရှင်းနဲ့ဟုတ် အဲဒီကဟောထားတာနဲ့တရားဟာနဲ့အတူတူပဲဖြစ်နေတာပါပဲလူလူချင်းမှလောကမှာသင်ရှားနေတဲ့စီးပွားရေးလုပ်ငန်းတွေဘာမှမလုပ်ဘူးဆိုတာပေါ်လွင်လာတယ်ယဟန်ဆိုတာသူတစ်ပါးတွေတရားတရားရှိပြီးတော့လူသားနဲ့ပစ္စည်းနဲ့မျှတာနေလို့ပဲဘာမှစီးပွားရေးလို့လုပ်ဖို့ရမဟုတ်ဘူး သူကတော့ဇီဝရေးလို့ကိုယ့်ကိုလုံးတာကောင်းတယ်မှလည်းမဟုတ်ဘူးသူကယဟန်မှာတော့ဇီဝရေးလို့လို့ရင်မတန်ရှင်းမစင်ကြဘူးဇီဝရေးလို့လို့တဲ့ကလောဘဒေါသတွေနဲ့လိုရတာပဲအဲကိုကအရှင်ရှိသလောက်တရားကျင့်သုံးဇာရေးအတွက်မလွယ်မကင်းတာလို့ဆုံးမခြင်းကြရင်ဆုံးမသွားအင်းရင်လျှောက်ပြီးတော့လောင်းနေတဲ့ပုဂ္ဂိုလ်လောင်းပေါ်လည်းမလောင်းနိုင်တဲ့ပုဂ္ဂိုလ်လည်းပဲဘာမှကိစ္စမရှိပါဘူးဒါကြရရှိတဲ့ပုဂ္ဂိုလ်တန်းနေတဲ့ပုဂ္ဂိုလ်လောင်း အဲ့ဒါလည်းမျှတာနေတော့ဘယ်သူမှလည်းပဲအနောက်ကျပြရမရောက်ပါဘူးဘယ်သူမှလည်းပဲတောင်းမပြေပါဘူးသုံးခံတော့တာကတော့အဲဒီသုံးခံလို့ရလာတယ်ဆိုတော့စာရေးအတွက်ဘာမှကျင့်ကြံပြန်ပြင်တော့တဲ့ဝုစီယာတို့နေကြထိုင်ကြတို့လည်းတရားဓမ္မရောသူကသူကူးနေတော့ဘာမှကြောင်းကြံမရှိပါဘူးမရှိတော့ဇီဝရေးအလုပ်စိုက်ပျိုးရေးဇီဝရေးအလုပ်လုပ်ကြမရှိဘူးအဲလာကစားတို့နေစားတို့ဒီလိုအလုပ်တွေလည်းဝင်လုပ်ကြမရှိပါဘူး အယောင်ဝယ်လည်းလုပ်ကြမရှိဘူးဗေရင်ဟောစေကုလို့ဒီလိုဟာတွေလည်းလုပ်ကြမရှိပါဘူးဒီပြင်အခြားနည်းချင်းဇီဝရေးလုပ်ငန်းတွေလူလောကမှာအပြီးပြီးလုပ်ကြရတယ်အဲဒီလုပ်ငန်းတွေနဲ့ဘာမှလုပ်ကြမရှိပါဘူးသူကအဲဆုံးကလည်းအလုပ်ဒီလုပ်ပဲရှိတယ်ဒီလုပ်ပဲဒါနဲ့ပြည့်စုံဒါကြောင့်ညာဆိုလို့ရှိရင်အယောင်ဝယ်မှခင်းရမယ်တဲ့အယောင်ဝယ်လို့ကမလုပ်ရဘူးအဲဒီလို သီလခန္ဓာဝတ်မှာရသော်ဘုရားသီလယဟန်များရဲ့သီလပြထားပါတယ်အဲဒီဟာနဲ့ဒီဟာနဲ့အတူတူပဲဖြစ်နေတာပါပဲဒါပေမဲ့လည်းမာနစိတ်ကမှာသူတို့ချာချာဖွင့်တာလေဒါပါဘာလို့ဖွင့်တာမှမဟုတ်ဘူးပထမကရေးခဲ့တာမှဟုတ်တယ်လားနောက်ပုဂ္ဂိုလ်ရေးထည့်တာမှမပြီးပါဘူးသူကရတတာနဲ့မကင်းဘူးလေသူကဘယ်နဲ့လောက်ထားတယ်ဆိုတော့လောကအများကြောင်းဝယ်တွေကိုဆိုလိုတာမဟုတ်ဘူးတဲ့ညာအင်းညာတို့သာမဏေတို့ အဲသတင်းသုံးပါချင်းချင်းဒီစည်းလက်လက်ကြောင်းဝယ်တာကိုဆိုလိုတယ်အဲဒီကြောင်းဝယ်တာလည်းရိုးရိုးမှုပဲနဲ့ပေါ့လေအဲဘုမတောင်ကဘုတောင်ကလို့မကောင်းတာအကောင်းလုပ်ပြီးတော့လိမ်လက်ပြီးတော့လဲလဲတာရှိတယ်အမြအစွန်းရအောင်လို့ရည်ရွယ်ပြီးလဲလဲတာရှိအဲဒီလိုဟာတွေကိုမလုပ်ဘူးရဆိုတာတဲ့ပြီးတော့စိတ်နဲ့ကျင်းတာပါညာအနေနဲ့သာမဏေတွေနဲ့ခြေတုံးကတော့ညာမျိုးသမီးတွေရှိပါတယ် သာမေရီအမျိုးသမီးသာမေရီလေးတွေလည်းရှိပါတယ်သိက္ခာမဆိုတဲ့ညာလောက်အဲဒီခုနေမှာအလောင်းလေးတွေရှိအလောင်း9ရောက်ရှိအဲ့ဒါတွေအချင်းချင်းဒီလိုအကြောင်းဝယ်ဆိုတာလုတ်ခဲပါပြီနဲ့လုတ်ပြရတဲ့အကြောင်းသိနေရှိပါဘူးဟိုအချင်းကဆိုလို့ရှိရင်တော့အဲမျိုးသမီးဟာဆိုတာမရှိသေးဘူးဘိက္ခုနီတွေမပေါ်သေးဘူးရှိတာပါရှိတော့ဆိုယဟန်နဲ့သာမဏေနှမျိုးပဲရှိသေးတယ်ဒီတုတ်တရားဟောတော့ဒီတုတ်တရားအစွဲကြီးဟောတာ မြတ်စွာဘုရားပထမဝါမှာဗာရာဏသီမှာဝါဆိုခဲ့တဲ့တဝါပြီးသွားတယ်ဒုတိယတတိယသရုတ်ထသုံးဝါကရာဇကျော်မှာပပါကြည့်တာကိုပပထမမှာဗာရာဏသီနဲ့ဝါဆိုသည်တိနောက်သုံးဝါကရာဇကျော်နဲ့ဝါဆိုသည်ပပါကြည့်တာဝေမတာနောက်တစ်ဝါကြတော့ဝေသာလီမှာဝါဆိုသည်၅ဝါနဲ့ဝေသာလီဝါဆိုတယ်အဲ့ဒီဝေသာလီဝါမဆိုရင်အတွင်းမဲ့၄ဝါနဲ့၅ဝါကြား ဒေဝရဲ့ဥကဘောဝါစေဥကနေုံလာမှာသူဟောတာကအဲဒီတော့ကဗိုင်ဝေမင်းသားတွေကယဟန်ယဟနာတွေဖြစ်သွားတော့အဲဒီမင်းသားတွေရဲ့ဇနီးတွေပေါ့လေမင်းသမီးတွေတို့လည်းမုံဆုံးမတွေပြည့်အဲဒါတွေကနောက်ဒီမဟာဗဇာတိခေါ်ရမည်ညဇာပြရဲ့မြေပြီးတော့မဟာဗဇာတိခေါ်ရမည်နဲ့

ရှိတဲ့ယဟန္တာတွေကလည်းအဲဒီမှာယဟန္တာတွေယဟန္တာမဟုတ်ရင်လည်းအရိယာတွေပုထုဇဉ်ဟာတော်တော်နည်းပါလိမ့်မယ်ပုထုဇဉ်ကသူကသင်္ကန်းဝခါသာပုဂ္ဂိုလ်အနိဗ္ဗာန်လောက်ရှိမှာပါတော်တော်နည်းပါလိမ့်မယ်အဲ့ဒီအချိန်တုန်းကအဲ့ဒီအချိန်တုန်းကဆိုတော့ညာချင်းချင်းညာနဲ့သားမလေးအဲစည်းအကြောင်းဝယ်လဲလဲလုပ်တယ်ဆိုတာဘုလုံးကရှိတယ်လို့လည်းမဆိုနိုင်ပါဘူးဒါတော့ တကယ်ရှိတာမရှိတာကမဟုတ်ဘူးဒီရောင်းဝယ်ဆိုတာပြီးွားရဲ့လို့များများနဲ့မအားကြလို့မလုပ်သင့်ဘူးဆိုပြီးတော့ဒီရောင်းဝယ်မှာသိချင်းရမယ်လို့ဟောတယ်တရားပဲဒီတော့အကုန်လုံးရောင်းဝယ်တယ်ဘာရောင်းဝယ်ဖြစ်အဲလောကရောင်းဝယ်ဖြစ်ဖြစ်ညာချင်းချင်းညာနဲ့သာမေသာမေချင်းချင်းရောင်းဝယ်မျိုးပဲဖြစ်ဖြစ်ဒါတွေကင်းရမယ်ဒီတိုင်းယူတိုင်းမှာလိုပါ

ဥပါဝါဒံဆွဆွကရဲ့ဝဲမှုကိုကဲ့ရဲ့ဆွဆွကမှုကိုကိုယ်စီသုံးတရားနဲ့ညာနာကလေးရမပြုရသူများကဆွဆွဲစရာကဲ့ရဲ့စရာအမှုတွေမပြုပါနဲ့ဘယ်မှာမှမပြုပါနဲ့ကိုယ်ကိုယ်တွင်အကြောင်းပြုပြီးတော့လည်းမပြုပါနဲ့ပြင်ပအကြောင်းပြုပြီးတော့လည်းမပြုပါနဲ့อืมဘယ်မှာမှမပြုပါနဲ့အဲ့ဒီဆွဆွဲပွဲ ဆဲရဲဝဲဖြစ်တဲ့အမှုတွေကဘာတွေတော့ဆိုလို့ရှိရင်မာနိတိတာကဖွင့်တာ၃မျိုးရှိတယ်။ကျမ်းစာလည်းရှိတယ်။အလတ်စာလည်းရှိတယ်။အမှုစာလည်းရှိတယ်။အကျမ်းစာတွေကဘာတွေတော့ဆိုဒုစရိုက်တွေ၊ကာဒုစက်ဝီဒုစက်နောဒုစက်ကိုယ်ဖြင့်ပြုတယ်မကောင်းမှုအာတိပါဒအရိဏစသည်တွေပေါ့ကိုယ်ဖြင့်မကောင်းမှုအဲဒါတွေကတော့ ပါဠိဘာသာဆိုသူများတဲ့တိုက်ရနေဟောပါသူများညင်းစေတာတွေပါရောအကုန်လုံးပါပါတယ်ကိုဖြစ်မတော်တာပြုတာတွေသူများကျုံးမဲ့စီအောင်လုပ်တာတွေအကုန်ပါသွားတယ်အဒိဏဒံခိုးတဲ့သူတွေရဲ့တဲ့တာတွေအကုန်ပါသွားတယ်အာဇမစီရဆိုတာတွေလည်းဒါတွေအကုန်ပါပဲကိုဖြစ်ပြုတဲ့မကောင်းမှုတွေဆိုရင်အကုန်လုံးဒီထဲမှာတွင်းရအဲဒါတွေကဲရွယ်မှုတွေပဲဝိနည်းသိက္ခာပုဒ်ကြီးပြညာတာအဲဒီလိုကဲရွယ်အကြောင်းပြုပြီးတော့ပြညာတာပဲအစတော့ပြညာသေးဘူး အဲအများကကဲ့ရလာတော့မှဒီမှာပြညာလားဘာလို့လဲစောစောကမပြညာတော့စောစောကပြညာထားလို့ချင်းသူကအပြစ်တင်မှာမြတ်စွာဘုရားဤသာသနာတော်မှာရဟန်းပြုတဲ့ပုဂ္ဂိုလ်တွေဟာအမှန်တရားတရားနဲ့ပြုလာတာပဲအချို့ဆိုရင်တထေးဘုရားကျိုးစုံမင်းမင်းစည်းစိမ်နေဆုံးတထေးစည်းစိမ်နေဆုံးပြီးတော့ဓာတ်ပြုလာကြတယ်။အမှန်တရားစင်စင်ကြယ်ကြယ်ပြုလာကြတယ်။ဒီလိုပုံကိုယ်တွေဝိနည်းတိခါဘုရား သောသောကကြီးညာထားလို့ရှိရင်ကြက်တဲတဲ့အသေးပဲရောက်မှာကိုဒီလိုကိုယ်တော်တွေဒီလောက်ကြက်တဲအောင်လို့ဒီကနေဥရေတွေထားကြမကောင်းပါဘူးလို့တချို့ကဒီလိုထင်ပါဘူးအဲဒီလိုထင်ပါကြမြတ်စွာဘုရားသောသောကအကြောင်းမပေါ်သေးရင်ဝိနည်းတိခါကိုမကြီးညာဘူးအကြောင်းပေါ်လာမှအများကြီးကဲရပြီဆိုတော့အဲဒီမှာအဲဒီကဲရပွဲငင်းအောင်လို့ဆိုပြီးတော့အာပဒနာအာပဒနာနာပတာရာယ မကြည်ညိုတဲ့ပုဂ္ဂိုလ်တွေလည်းကြည်ညိုဖို့ရအောင်လားသိက္ခာပုပညာတဲ့သိက္ခာပုမရှိတော့ပြုကျင်တာတွေပြုလုပ်ကျင်တာတွေလုပ်နေလို့ရှိရင်မကြည်ညိုတဲ့ပုဂ္ဂိုလ်တွေလည်းကြည်ညိုမှာမဟုတ်ဘူးလားအာမထူပါဘူးသူတို့ရာပြုနေတဲ့တို့လိုပါအထူပါလုပ်ကျင်တာတွေလုပ်နေပြောမှာပဲသဒ္ဒနာနာဘဝဘညောဘဝရသဒ္ဒနာနာအကြည်ညိုသောပုဂ္ဂိုလ်တို့အားလည်းဘညောဘဝရလို့သဘောများချင်းလုံးဟာသိက္ခာပုပညာတဲ့ သိက္ခာပုဒ်မရှိဘဲနဲ့နေလို့ရှိရင်ကြီးညိုပြီးသားပုဂ္ဂိုလ်တွေလည်းစိတ်ပြည့်စရာနေမှာအဲအခုခေတ်ကာလမှာတရားတရားတန်ခါယုံကြည်တဲ့ကြီးညိုတဲ့တရားဓမ္မတွေရှိကြပါတယ်ဒါပေမဲ့တချို့တချို့သောပုဂ္ဂိုလ်တွေကနေထိုင်မှုပြောဆိုမှုလုပ်ကိုင်မှုနဲ့နေရာကြတာနဲ့စိတ်နှလုံးမသာဖြစ်ကြတယ်အဲစိတ်နှလုံးမသာဖြစ်ကြတယ်တရားတရားပြည့်စရာတွေလည်းဒီလို

ဝစီဒုစရိုက်ဆိုတာမှာဝစီဒုစရိုက်မူတာဝါဒပြိကုဏဝါဒစသည်ပေါ့ကိုဖြင့်ကဲရဝယ်ပြုတဲ့အမှုနှုတ်ဖြင့်ကဲရဝယ်ပြောဆိုတဲ့အမှုဒါဆိုရင်သီလကုံပါပြီစိတ်စိတ်ကတော့စိတ်ကတော့ဒီဝတင်းနဲ့ဝိနည်းတဲ့မပါဘူးသီလတဲ့မပါဘူးဒါပေမဲ့တော့ဒီဟာကတော့သုတ်တံဖြစ်နေလို့စိတ်တွေထည့်လာတယ်သူနောဒုစရိုက်အဲသူတော်ကဒီနေဥစ္စာတွေကိုဥစ္စာဖြစ်အောင်လည်းဒုစင်းစင်းကြံစီမှုသူတော်ဘာတွေပြပါစေပြက်ပါစေလို့ကြံစီမှု အဲကာမကုသကအကုသကမရှိကုသကအကုသအကျိုးမရှိလို့ဒီလိုယူဆတဲ့မိစ္ဆာဒိဋ္ဌိယူအဲဒီမနောကံကသုံးပါအဲဒါတွေဟာကျမ်းစာတဲ့ရဲ့ဆွဆွဲပေါ်ကြီးတဲ့ဒါတွေပြင်ရမယ်ရေးကြည့်တာတော့ကိုမှုနဲ့နှုတ်မှုတဲ့ရဲ့ဝယ်ရပြင်မှုရရေးကြည့်ပါလေအဲ့ဒါဖြင့် ပါဠိမောက်သိခါဘုရားအကုန်လုံးပါသွားတယ်ဒီထဲဝင်တော့ပါပြီဒါကတော့ဘုရားမကြံမယ်လို့ပြောကြမရှိဘူးဒါတော့ဘုံနောက်အလကားဖြစ်တဲ့တဲ့ရွယ်မှုတွေကဘာလို့ဆိုလို့ရှိရင်တော့ဒါကတော့စိတ်ထဲတင်ဖြစ်တာပါပဲကာမဝိတ္တ၊ဇာဘာရဝိတ္တ၊ဝိညာဝိတ္တကာမအယုန်နဲ့စိတ်ကူးကြံစည်နေတာอืมအဲ့ဒါခုနကိုမှုနှုတ်မှုတော့မကြမ်းဘူးဒုစိတ်တွေတော့မကြမ်းဘူး ကာမဂုဏ်အာယုန်နဲ့ကြံစည်ကိုမှုနှုတ်မှုတွေကတော့များမြင်နိုင်လို့လို့ရှိရင်များကြားနိုင်လို့ရှိရင်ပြုလို့မဖြစ်ဘူးလို့ဆိုတာတဲ့တူတဲ့အဲဒီစိတ်ထဲတင်ကြားနေတာကတော့ဘယ်သူမှမသိဘူးဆိုပြီးတော့စိတ်ထဲသိကူးပြီးကြားနေတယ်ကြားနေမှာပေါ့ဒီတော့ခင်ရပါကာမအာယုန်နဲ့ကြားမှာခင်ခဲ့တယ်ရိုးရိုးဆိုလို့ရှိရင်ဖြင့် မကင်းဘူးလို့ဖြေရမှာပါပဲကာမအယုန်ကြာတိမှုဆိုတာမကင်းခဲ့ပါရှိနေတာပဲဒါပေမဲ့လည်းတချို့ကအာဆောင်ပါဆောင်နဲ့อืมကာမအယုန်ကြာတိတာတွေသူတို့မရှိဘူးဆိုတဲ့အနေနဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်တွေရှိရတာကိုအခုဒေါသဒေါသတွေနဲ့စိတ်ကိုမကောင်းစီနဲ့စိတ်စိတ်တိုင်းထားဖြစ်တယ်ဆိုဘယ်ဖြစ်လိမ့်မှာတော့မဟုတ်တော့ကြဘူးဒါပေမဲ့သူတို့ကသူတို့ကတော့ဖြစ်ပါတယ်လို့ပြောနေတယ်အဲဒါမယူသားတဲ့သဘောတွေ ငါဖြစ်နေမှာမဖြစ်နိုင်တော့ဘူးအဲ့ဒီလိုပြောရတဲ့ကဒီဥစ္စာမယူသားဘူးမမှန်ဘူးဆိုတာသိကြပါရဲ့လို့ဆိုတယ်ဘာမှယုံကြည်စရာမရှိပါဘူးမဖြစ်ပါဘူးအဲဒီလိုစိတ်ထဲတွင်ကြံစည်နေတော့သူများမသိဘူးဆိုပြီးတော့လွတ်လပ်တဲ့အနေနဲ့မကြမ်းပါနဲ့ဒါနတ်တွေရှိပါသေးတယ်အမည်နာတွေလည်းရှိတယ်ကိုမှုနှုတ်မှုတောင်မှ နိနာဘယ်သူမှမရှိဘူးဆိုပေမဲ့လည်းနတ်တရားတော့ရှိနေတာတဲ့။ကျောင်းဆိုရင်ကျောင်းဆောင်နတ်တွေ၊သစ်ပင်ဆိုရင်သစ်ပင်ဆောင်လူစုစုတွေအဲအိမ်ဆိုရင်လည်းပဲအရာထဲမှာစောင်းချက်နတ်တွေရှိနေတာပဲ။တောထဲမှာလည်းတောဆောင်နတ်တွေရှိနေတာပဲ။မြင်းကုန်မဲ့၊ကြားကုန်မဲ့သိကူးနေလည်းသူတို့သိပြီးနိုင်တဲ့နတ်တရားသိမယ်။ဘိညာရတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲ။ဟိုရှိတုန်းကတော့ဘိညာရတဲ့ပုဂ္ဂိုလ်တွေများပါတယ်။ခုနေခါတော့ အဲလူပုဂ္ဂိုလ်တွေကသင်ကြတာကတော့အကြကြနဲ့တူပါရဲ့မရှိဘူးပြောတော့မကောင်းလို့ရှားပါရဲ့ကွာအဲတော့မြားစိတ်ကိုသိတဲ့ပုဂ္ဂိုလ်တွေကလည်းသိနိုင်မယ်တဲ့ဒါကြောင့်မို့ကာမအယုန်နဲ့ကြံစည်နေတဲ့ကာမဝိတက်ဘုရားတွေဒီပါစေပြက်ပါစေလို့ကြံစည်ကံများဖြစ်တဲ့ဇာဝရဝိတက်ခုနကဟိုအာဒုစရိုက်ဇာဝရတော့ပြင်းထန်မှုပေါ်နေတာတော့ကြံကံများ သမာဝိတ္တ၊ဒါဝရဝိတ္တ။နောက်ဘုရားတွေညှင်းဆဲဝေကြံတဲ့ဝိညာဝိတ္တအဲဒါအလတ်စားကဲ့ရဲ့ဝရီတဲ့ပြီးလို့ရှိရင်သူကပြီးရင်ကဲ့ရဲ့မယ်။ယဟန်ဆိုပြီးတော့ကာမဂုဏ်အယုန်တွေလျှောက်ပြီးတော့ကြံနေတယ်တဲ့။ရုပ်ဟာတွေကပြီးနေတယ်။ဒီကဲ့ရဲ့ကြံရှေ့ဆရာလည်းတော့ကောင်းတာပြီးနေတယ်လို့ရှိရင်မတော်တာတွေလျှောက်ကြတယ်။ယာဝရဝိတ္တဝိညာဝိတ္တတွေလည်းဒီတိုင်းပဲ။ ကဲရမယ်ကဲရကြပြီအဲသူကကဲရကြပြီအဲဒါတွေကင်းရမယ်ကအလတ်စားကိုအနုစားအနုစားစွစွဲကဲရပါရှိသေးတယ်အဲဒါကဘာလို့ဆိုတော့ဒါလည်းဝိတက်ပါဝိတက်6ပါညာတိဝိတက်ဆွေမျိုးတွေနဲ့စပ်ပြီးတော့စဉ်းစားဆင်ခြင်တဲ့ဝိတက်ဆွေမျိုးတွေ ကြီးပွားချမ်းသာနေရင်အဲဒါကြီးပွားချမ်းသာတာအာရုံပြုပြီးဝမ်းမြောက်ဝမ်းသာဖြစ်ဒီမျိုးတွေဒုက္ခရောက်နေလို့ရှိရင်လည်းကိုယ်ကရောပြီးတော့စိတ်ချမ်းသာတာတွေဖြစ်အဲဒီမျိုးတွေဘယ်လိုလုပ်ပြီးတော့ချမ်းသာပါမလို့စသည်ဖြင့်အဲလိုစိတ်ကူးရညာတိဝိတ္တိခေါ်တယ်လောကလောကတရားဟောဖို့ပါဘူးဆိုတော့ပြင်းမရှိပါဘူးဒီမျိုးတွေတရားဟောမှပဲတရားထုတ်ခိုင်းမှပဲဒါတော့ပြင်းမရှိပါဘူးအဲလောကလောကနေပြီးတော့အဲကြောက်ပြီးတော့ကြားနေလို့ရှိရင်ကညာတိဝိတ္တိဒါဘုရားမဆရာပဲတဲ့ ဒါနူးညံ့တယ်ပြောတာခဏဥစ္စာတွေမကြောင်းသနာဗရာဝိတ္တသနာပု္ပ္ပာနယ်ပေါ့လေကိုဇာတိရတ္တိပေါ့ကိုဇာတိရကိုဇာတိရကပုဂ္ဂိုလ်တွေချမ်းသာနေတဲ့ကြီးပွားနေတဲ့ဆိုဝမ်းသာတာပဲပြည့်စည်နေကြတဲ့ဆိုးရုံနေကြတဲ့ဆိုလို့ရှိရင်သိမချမ်းသာဖြစ်တာပဲကိုယ်နဲ့ဆက်လို့ရှိရင်လူကတုံ့လို့ချင်းစီတယ် မဆက်ရင်တော့မတုံးလို့ဘူးဆက်ရင်တုံးလို့တယ်ဆက်ဆိုင်ရင်တုံးလို့မဆက်ဆိုင်ရင်တော့ဘယ်သူတွေဘာတွေဖြစ်နေလဲဘာမှမတုံးလို့ဘူးဟိုရေဒီယိုကတည်းကနေပြီးတော့ကဘာသတင်းတွေဆိုတာအင်းကြီးညာတယ်ကြီးညာတော့အဲ့ဒီမှာညာတော့လည်းအဲဒီကသတင်းတွေကမကောင်းတာတွေပါပဲကောင်းတာတော့ကောင်းတာတွေတော့သိနေကြပါအောင်နည်းနည်းတော့ပါပဲကောင်းတာအဲဒါ ဘယ်နိုင်ငံဖြင့်ဗာဖြစ်ပြီအဲစိတ်တိုက်ကြလို့လူတွေကြက်တော့စကြက်ဆဲကြလို့ဘလောက်သွေးကုန်ပြီလို့ပြောတာပဲဒီနေ့ကတည်းကမှအမေရိကန်မှာကွာဒီမလာဆိုတာမှာညီညီလို့လူတွေအများကြီးပြည်ပြည်ပြည်စစ်ကုန်တယ်ဆရာကိုနဲ့ကမစတော့ဘာမှမဖြစ်ဘူးလို့ဘာမှမဖြစ်ဘူးအဲဒီစိတ်မတုန်လှုပ်ကြဘူးဒါတွေကြားကိုနဲ့ကစမှမစတော့ နိဗ္ဗိဒကသလိတံအာနိပိဒကသတိတံနာတိတဲ့နိဗ္ဗိဒကတဏှာဒိဋ္ဌိဖြင့်မိ၍နေသောသူအားသတိတံလှူရှားခြင်းသည်ဟောတိဖြစ်အဲတဏှာဒိဋ္ဌိအမိနဲ့စလို့ရှိရင်လှူရှားတယ်အဲကိုဒီမျိုးပဲကိုရကပဲကိုနဲ့နိစ္စနေတဲ့ပုဂ္ဂိုလ်ကိုမိတ်ဆွေပဲပဲအဲတော့ဒုံလို့ပြီးကောင်းရင်လည်းပဲဝမ်းသာတက်ကြွပြီးဒုံလို့သာပဲ မကောင်းလို့ရှိရင်လည်းစင်လုံးမသာဖြစ်ပြီးရောကြွားပြီးတခါတုံလုံးသာအော်ကိုယ်နဲ့မစားတဲ့ပုဂ္ဂိုလ်တွေသူတို့ဘာဖြစ်နေလဲဟာမတုံလို့ဘူးအဲမတုံလို့ဟောအရေးကြီးတာကတော့တဏှာဒိဋ္ဌိကင်းမှုကအရေးကြီးတာပဲတဏှာဒိဋ္ဌိကင်းနေလို့ရှိရင်တော့နေရာကျတာတုံလုံးကအဲဇနာရဝိတက်ကိုဓာတိရနေပဲလေးအကြောင်းပြုပြီးတော့ ကိုယ်နိုင်ငံဆိုတနိုင်ငံလုံးလည်းအကြောင်းပြုပြီးတော့ဒါလည်းပါလာပါဘူးသနာဗရထဲမှာအမရဝိတက်မသေးခြင်းနဲ့စပ်ပြီးတော့ကျန်တာဒုက္ခရစရိယအကျင့်ကျင့်လို့ရှိရင်ဆင်းရဲတွေအကုန်လုံးခံစားပြီးသားဖြစ်သွားလို့နောက်ထပ်ဆင်းရဲအကျိုးပေးစရာမရှိဘူးအမြဲတမ်းချမ်းသာသွားတယ်လို့ယူဆပြီးတော့ဂျင်းနေတာကျင့်ကြတယ်အဲ့ဒါအမရဝိတက်လို့ဖွင့်ထားပါတယ်ဒီပြင်းဤတွေလည်းဘာဘာနည်းဖြစ်ဖြစ်မတရားမသေးကြောင်းကြံစီတဲ့ အကြံတွေဆိုရင်မရဝိတ္တလို့ဘုန်းကြီးကတော့သဘောကျခုကလာအရိယာဆရာတွေကထွက်ရပေါက်ဝိဇ္ဇာဖြစ်မဲ့မသေးဘူးစသည်ဖြင့်ကျန်တာတွေရှင်းတာကိုဒါတွေလည်းဘုန်းကြီးကမရဝိတ္တထဲထည့်နေတယ်ထဲထဲထည့်နေတာပဲသူလည်းမရဝိတ္တမသိအောင်ကျန်နေတာလက်ရှိအောင်မသိအောင်ကျန်တာတွေအဲမသိသေးကျန်တာတွေမသိအောင်ဗရမညာတို့ဒါလုံးတော့ပါတော့ဗရမညာမဟုတ်ပါတဲ့အဲဒါလုံးတော့ဒါလုံးတော့ အဲပဓာရပဓာရသံတို့ပဓာပဓာပဓာတလုံးသံတလုံးဒီဥစ္စာတွေကျန်နေတာတွေလည်းအဲဒါမရဝိတ္တဆင်သူကပါရမှာပဲနောက်ပြီးတော့ပရဏုဒိယတာအတိတန်ဥဒ္ဒဝိတ္တတဲ့ပရသူတော်ဘာကိုအနုရိယကနာပြီးတော့အတိတန်ယုဒ္ဒကနာမှုနဲ့စပ်ပြီးတော့ဖြစ်တဲ့ဝိတ္တတဲ့သူတော်ဘာတွေကိုကနာပြီးတော့ကျန်စီရဲ့အဲဒါလည်း မိမိနဲ့စဆိုင်တဲ့ဒကာဓမ္မတွေမစဆိုင်လည်းပဲအဲလောကအများကြီးအဲဒါတွေအတွက်ချမ်းသာရအောင်ပြီးပွားရအောင်စဉ်းစားကြံနေတယ်အဲဒါတွေဒီဘဝတိုးတဲ့ရင်ကိုလည်းဝမ်းမြောက်ပြီးတော့ကြံနေနေတာပဲအဲဒါတွေပျက်စီးလို့ဆုံးယုံနေလို့ရှိရင်ကိုလည်းစိတ်ချမ်းသာဖြစ်ပြီးတော့ကြံနေတယ် အဲပရာဟိတရဝါဒဒုက္ခတွေဒီတိုင်းပါပါလိမ့်မယ်လို့ကဆန်ပရာနုရိယတအဲတတ္တဝါတွေအများချမ်းသာဖို့ဆိုပြီးတော့တရားဟောတာတွေအဲတရားတွေညွန်ပြပေးတာတွေဒါတွေကတော့မဆိုင်ပါဘူးအဲဒါတွေကတော့ကောင်းတဲ့အမှုတွေဒါသမာသင်္ကပ္ပတွေခေါ်တယ်ဒါကတော့တရားဟောတာတွေတရားညွန်ကြားတာတွေအဲနိဗ္ဗာန်ရောက်ကြောင်းတရားဟောတာတွေဒီလိုလိုက်ကင်းကြောင်းကိုယ်စင်းစစ်ခြင်းကင်းကြောင်းဖြစ်တဲ့တရားတွေအာနာကထာပိလာကထာစသည်တွေအဲဒါတွေကတော့ အဲ့ဒါကြီးကျန်စီတာကတော့ဒါကတော့ဒီဒီထဲကမဟုတ်ပါဘူးကျန်တော့ကျန်စီတာပဲဒါကသမာသင်္ကပ္ပခေါ်တယ်အမိစ္ဆသင်္ကပ္ပမဟုတ်အဲဒါကုရတာညာတိရဲ့သနာဝရရဲ့မရရဲ့ဗရဏုရိယတာရဲ့ဆိုတော့၄ခုရှိပါတယ်နောက်ပြီးတော့လာဘသက္ကာရပိလောကပိတာယုတ်တာဝိတေအဲလာလာကရဖို့ရတဲ့အခါလေးလေးလေးနက်နက်သူပြီးဒီကလား လူဖို့ဒါမိမိကိုယ်တင်းနေကောင်းတင်းနေကြော်စောဖို့အဲ့ဒါလည်းစပြီးတော့ကြံစီတာတဲ့အဲ့ဒါလည်းပဲဒါလည်းပါကြောင်းဆိုကြညာတာပဲလူလောကဆိုတော့လည်းစီဝါရေးတွေပါညာတာရှိတာပေါ့လေဒါတော့လူလောကတော့မကြံတော့မရှိဘူးမကြံမဲနေစားရရှိမှာမဟုတ်ဘာဝင်နေပြည်တယ်မကြံညာကတော့အဲ့ဒီလိုကြံကြတာမရှိပါဘူးသူကအချိန်တန်လို့ရှိရင်ဆုံးမသွားရင်စားကြရကြတာကြံနေဖို့မလိုပါဘူး ပြီးတော့ဒကာဓမ္မတွေကလူရမ်းတဲ့အခါလဲယူတပင်းနဲ့အလေးအမြတ်ပြုပြီးတော့လူဝကြတယ်တက္ကာရခေါ်တယ်ယူတပင်းလူသားကိုအကြိုက်တာဘူးရိုးရိုးလူသားတဲ့ယူတပင်းသူမြင်နေပြုပြီးတော့လူသားအကြိုက်အဲ့ဒါတွေလည်းကြံတယ်ဘယ်ကုန်ပဲနည်းဖြင့်ဒကာဓမ္မတွေအထူးမြတ်ပြီးတော့လူသူမြတ်ပြုပြီးတော့လူပါမလို့ဆိုကြံနေတယ်ရှိမိမိဂုဏ်တဲ့နေကြော်သောဂုဏ်တဲ့နေကြော်သောခြင်းနဲ့အဲ့ဒါကြံနေတာဒါတော့တက္ကာရ ဒီလောကပြိတံယုတ်တာဝိတေပြီးတော့အနဝညတိဝိတေအနဝညတိဝိတေဆိုတာကတော့သူများအဖို့ကိုမထင်မဲ့နေမှာပြပါသူများအထင်မသေးအောင်သူများအထင်ကြီးစေရင်လည်းကိုလူတိုင်းလူတိုင်းလည်းကိုယ်ကိုသူများအထင်ပြီးရင်တိုက်ဘူးသူများအထင်ကြီးတဲ့တိုက်တာအဲဒီဘက်ကနေကျန်တယ်အလုံးအဲဒါဝိတေ6ခုရှိတယ်ဒါကအနုစားတွေပဲတဲ့အနုစားကဲ့ရဲ့ဝေးတဲ့အဲဒါတွေကျန်သိနေရင်လည်း အဲဒီအကြောင်းတွေသိတဲ့ပုဂ္ဂိုလ်ကကဲရည်နေမယ်။ဒါကြောင့်ကျန်စားဖြစ်တဲ့ဒုစရိုက်အလားစားဖြစ်တဲ့ဝိတ္တ၃ပါးအနုစားဖြစ်တဲ့ဝိတ္တ၆ပါးအဲဒါတွေလည်းကျင့်စီရမယ်။အဲဥပဝါဒဒိက္ခုနာကရိယကုရင်စိဒိက္ခုယာနိဝိဇိတသောတရားနိုင်မြဥပဝါဒံ ဆွဆွဲကြဲ့ရပဲမှုကိုနာကရိယာမပြုရမဖြစ်စေရဒါပဲပြဆောင်မှုကတော့ဆွဆွဲပွယ်တူတူလေးလောက်ထားပါဆွဆွဲပွယ်နဲ့မပြုပါဆက်ရောင်းအဝဲနဲ့မပြုရဆွဆွဲပွယ်မပြုရညှိတွေရွာနိုင်မပြုရရွာနဲ့ညှိတွေခြင်းကြရာခြင်းနဲ့မပြုရအဲ့ဒါတော့ရှိရှိပြောရမယ် ကာမေရွာ၌နာပြီးသည်စေရမမိကမတွေ့ရာရာရွာ၌မိကတွေ့ရာခြင်းမရှိရဘူးရှိတော့ဟာနေသာသနာတော်ဝင်ရဟန်းပြုတွေကလူလောကနဲ့အဆက်ဖြတ်ပြီးပြုရတာအဲမလွန်ကင်းတာတော့စာရေးတော်ရေးပြောတာတော့ဆုံးမလို့ပါသွားရသွားနေတယ်အဲဒီပုဂ္ဂိုလ်တွေနဲ့ ဘာယောဇဉ်တွေပါညှိတွဲနေဖို့မဟုတ်ဘူး။ဒါကြောင့်ရွာ၌ညှိကခြင်းမပြုရဘူးဆိုတာရွာရွာမှာရှိတဲ့တရားဓမ္မတွေအဲဒီပုဂ္ဂိုလ်တွေနဲ့ယဉ်နှီးပြီးခင်မင်းညှိတွဲပြီးတော့မနေပါစေနဲ့။အဲဒါဆိုလိုပါတယ်။အဲဒါဆောင်းပုဂ္ဂိုလ်ရှိဥစ္စာဆိုပြီးတော့သူပြောကြတယ်သူကကောင်းတယ်တော်ကြီးညိုကြကောင်း အကြောင်းအိုးပဲဆွဆွဲပွဲနှီးတွဲရွာ၌မပြုရရွာ၌နှီးတွဲခြင်းမပြုရဘူးလို့ကျောင်းကညာနေကြတာဆိုရမယ်အကြောင်းအဝယ်ဆွဆွဲွယ်မိတွေရွာ၌မပြုရာအဲအကြောင်းအဝယ်ဟူရင်များကိုမပြုရာဘုခလာတော့ကျွာရောင်းဝယ်တွေပြုကြပါလေတရားဓမ္မတွေက ကိုမသုံးစွဲရဖဲနဲ့ကိုချင်းမြန်တဲ့ပုဂ္ဂိုလ်တွေမပေးရမကြွေးရဖဲနဲ့သူကြမ်းကြတဲ့ပစ္စည်းတွေကိုရောင်းပြီးတော့ပစ္စည်းစုတဲ့ပုဂ္ဂိုလ်လည်းဒီဘာလဲရှိတာပဲသူကရောင်းဝယ်ရတာอืมอืมရှုသားရင်တော့မကပါဘူးကြောင်းလို့ဇရက်တွေတော့မှရှုရောင်းနေတာလေစိတ်ကြည်စဲကောင်းတာလည်းရှိတာရောင်းဝယ်တယ်မလို့သိတဲ့ဥစ္စာတွေကိုယ်ကိုယ်နဲ့ကိုယ်မတန်တဲ့ဥစ္စာတွေအဲဒီလိုပါလေရှိရောင်းဝယ် အကျိုးလည်းပဲသုဇာတာကပစ္စည်းတွေတခြားကနေပြီးမှောင်ပိုတွေယူလာတဲ့အချို့ဖမ်းအောင်ခံရတာပဲဒါလည်းရှိတာမလိုကောင်းတဲ့ဥစ္စာတွေအဲဒါတော့လုံးလုံးမလိုကောင်းတဲ့ဥစ္စာကိုယ်ရှိတဲ့ဥစ္စာတွေကြောင့်လာမှလည်းနည်းနည်းတော်သေးတာလည်းပြည့်တယ်ရှိတာရောင်းကုန်တဲ့ဥစ္စာရောင်းဝယ်ဆိုမလိုအောင်စွစွဲပဲခုနကဥစ္စာတွေအနုစားအဲအကျမ်းစားအလားစားအနုစား စောတဲ့ဝယ်လို့မပြုနဲ့မဖြစ်စင်နဲ့ဘယ်စောစောပဲဒီဘာမှမရှိဘူးဆိုဒီပုဂ္ဂိုလ်သိကြီးညိုစရာကောင်းတာပေါ့နာကောင်းတယ်သီလတွေလည်းအကုန်လုံးလုံးနေတာစိတ်ထဲမတော်တဲ့စိတ်ကူးတွေလည်းဘာမှမရှိဘူးမနှသိကျင်းနေတာအဲဒီလိုနေရမယ်ယွာနဲ့ညှိတွေ့ခြင်းတရားဓမ္မတွေနဲ့စပြီးညှိတွေ့ခြင်းဖြစ်စရာဘူးအဲ့ဒါနဲ့စပြီးတော့ ဒီဟောကဝိတုလေးတခုဝိသုရိမေမှာထုတ်ပြရတာလေတော်တော်ကောင်းပါကောရဏကရွာကကြောင်းမှာမရင်သုံးတဲ့မထေကြီးရဲ့သူတပည့်ကိုရဟန်းရဟန်းငယ်ဦးဇင်းနဲ့ဆိုအောင်ပါဦးဇင်းရှိတယ်သူသူဆိုတော့ သူနမလားအမလားသတိနိတော့ဆိုတာလေနမလို့ပဲပြောကြပါသူနမကငွေရဲ့သားပေါ့သူအဲဒီသူကအဲဒီဆရာတော်ထာမှာပဲညာပြစ်ညာပြစ်ပြီးတော့စာပင်နဲ့ရှိရစာပင်သွားတယ်ခုကလာမန္တလေးတွေစာပင်သွားကြတယ်ပေါ့တော့မှာရောနာဆိုတဲ့ဘုရားဘုရားကစာပို့ချတဲ့သင်ကြားတဲ့နေရာဌာနတွေသင်ကြားပါတယ် ဒီအရင်ဒီလိုတောင်းပိုင်းမှာရှိဘောနာသနာပုဂ္ဂိုလ်သာရင်သွားရစေလို့ဆရာတော်ထံပန်ကြားတယ်သာရင်သွားဘယ်နည်းနည်းကြားတယ်လို့ပြောတော့အနှစ်တော်တော်ကြာတော့ပေါ်ရတယ်အဲဒီသူမေတော်ကအဲဒီကြောင့်ဆရာတော်သူ့မောင်ပေါ်ကိုခေါ်ရမှာပါအဲသူ့ကို ဆရာတော်ထံသူသားကြောင့်အာသနာမေးတယ်သူသားဆုံးနေနေတော့ဘယ်လိုသင်ကြားတော့ဘုရုံးကလည်းတရားနဲ့တရားသင်ကြားလို့တရားမလို့ဘုရုံးကစာလိုက်တို့ဘာလို့စာပေးစာယူတို့ဘာလို့ရှိတာမဟုတ်ဘူးသွားလာတာလည်းပဲခါဝေးဆိုရင်တရားတရားတဲရောက်တာမဟုတ်ပါဘူးချီချင်းသွားတာဟုတ်ချီချင်းသွားရလဲနေပါနဲ့သွားရတယ်ရှိပါတယ်ရောက်ပါသိမှတော့ဝေးသွားလို့ရှိရင်ခဏခဏမေးရဲ့ ဒီနေ့တော့ခါကြတော့အဲ့ဒီဦးဇင်းကငါဒီမှာလာနေတာကြာပြီဥပိ္ပဇေဆရာတော်လည်းကြောရင်းမေတော်နဲ့လည်းဆွေမျိုးတွေပါလေလည်းတွေ့ရင်းတစ်ခါတစ်ခေါက်တော့ရပြန်မှာပဲလို့စိတ်ကူးပြီးတော့ပြန်လာဒီကသူ့ဆရာဖြစ်တဲ့ဥပိ္ပဇေဆရာတော်ကလည်းသူ့မေတော်က ခုနမှမေတော်ကနေပြီးခဏခဏသားကြောင့်မင်းတော့ငါသွားစုံစမ်းမှဖြစ်မှာပါပဲ။ဒါမှလည်းတည်းမကြောက်ဘူးသူကလည်းပဲစုံစမ်းရေးနေတယ်သူကလည်းအဲ့ဒီသွားတော့သွားတော့လမ်းမှာဒင်းကမြည်တယ်ဒင်းကဆိုအိန္ဒိယတဲ့ဒင်းကဒီပေါ်မှာလည်းမဟာဝီရိဒင်းကဒီကမြည်ဆိုရင်ဒင်းကမြည်တယ်နာမည်တော်တော်သုံးတယ်။မြည်တာညညတွေလည်းဒင်းကလို့ခေါ်ရင်ခေါ်တာပဲ။ အဲဒီထဲမှာဗရန်တဗရာမှာအဲ့ဒီဟာတွေယူပြီးတော့ကင်းကတွေရေးထားတာရှိတယ်။ဒီကင်းကဟောဟာတာတွေညစ်တွေကိုကင်းကကင်းကနဲ့ရေးထားတာရှိ။အဲဒီမဟာဝေလိကင်းကညစ်စိတ်မှာဆရာနဲ့တပည့်တွေ့ကြတာကိုတွေ့တဲ့အခါကျတော့ဆရာကတပည့်ကိုမဟေ့မင်းဘယ်သွားမလို့တပည့်တော်ကဆရာတော်လက်ကြတော်ချင်း ဆွေမျိုးတွေဘာတွေလဲတွေ့ရင်တော့ခိတ္တအရကံလို့အေးကောင်းတယ်မင်းမေတော်ကြီးကခဏခဏမေးနေတာတဲ့ငါအဲ့ဒီကိစ္စတွေဘယ်လိုနေတော့ရှင်းရမှာရှိရလားဆိုတော့သိရအောင်ငါအခုစုံစမ်းရင်လာတာတဲ့ကောင်းပါလေဒါနဲ့အဲ့ဒီသွားလေတော့ငါလည်းပဲဒီတော်ကတော့ရောနာစံကုန်မှာပဲဝါကနေဦးမယ်တဲ့နဲ့သွားပြီးတော့ဆိုပြီးတော့သူကလွှတ် အဲဒီကလှုပ်လိုက်တော့ရရွာကောရံကရွာကြောင်းပေါ်တယ်အမြင်ဟန်တကယ်ဆိုကြောင်းပါပဲကောရံကကြောင်းရောက်ကောရံကကြောင်းရောက်ကျောင်းမှာရှိရကျောင်းနေတိုင်းကလူတော်တွေရှိတယ် ကာယကကြောင်းနေဆိုတော့ဖြည့်စင်ဝါစင်လိုက်ကြရကြတာရတယ်အဲကျောင်းက10ကျောင်းရှိတယ်ဆိုလို့ရှိရင်ငါကလည်း10ပါးရှိရင်ဒီကျောင်းနေပေါ့လေဒါရဲ့သင်္ကန်း20ရှိရင်လည်းဒီကျောင်းနှစ်ပါးပြီးတော့ရှင်းတော်တယ်ကြည့်ပြီးတော့နေရာခြားတာဒီကပမဝါနဲ့ဗာနဲ့တော့နေရာခြားတဲ့ပုဂ္ဂိုလ်တွေမဟုတ်တာအခုဘုန်းကြီးတို့သာမဏေတွေဒါလည်းဒီလိုတော့မသမုံတို့မယ်နေရာပေးတဲ့ပုဂ္ဂိုလ်တွေရှိရတာမျိုးသားတွေ ညာနေတဲ့နေရာသေးတဲ့ပုဂ္ဂိုလ်မျိုးသမီးတွေနေရာသေးတဲ့ပုဂ္ဂိုလ်တွေရှိရတယ်မရှိတော့ဘူးအဲဒါသံဃာကနေရာခြားတာနေရာခြားတာသံဃာတွေဆိုတာသူ့တရားကြီးတွေကမာကြီးကဆောက်ထားတဲ့အကြောင်းပါပဲသူနေရာရဆိုတာဟိုဒီဦးဇင်းကနေရာရနေရာရတော့နောက်တည့်ရကြတော့သူ့ခမီးတော်တကမာတရားကြီးကသူ့เจ้าလာကြည့်တဲ့သူ့เจ้า ဘယ်နဲ့နေပါလိမ့်နော်နေရာထားတဲ့ပုဂ္ဂိုလ်တွေကသွားမယ်ဒီလိုလိုကြောင့်ဘယ်သူရလို့ပြဘယ်ကရဟန်းရောက်လဲဟာဟိုကရဟန်းတစ်ပါးအာရဏုရဟန်းတစ်ပါးရောက်လာတယ်အဲဒီရဟန်းတစ်ပါးနေရာချတာဒါနဲ့သူကသွားပြီးတော့ကြည့်သူကသာမဘာမှလည်းမမှတ်မိဘူးသာမမမှတ်မိဘူးအရှင်တရားဒီမှာသတင်းသုံးမှာလားဟုတ်တယ်ဗျာနေရာကျဒီမှာသတင်းသုံးဒီမှာသတင်းသုံးလို့ရှိရင်ဗျာဒီလိုအကြောင်းမှဝတ်တရားရှိတယ် ဒီမှာသတင်းသုံးတဲ့ပုဂ္ဂိုလ်ကတတိတော်တဲ့အိမ်မှာအမြဲဆုံးမှခွန်ဖို့မကြွမယ်တဲ့ဟိုကဆုံးလို့ပါနောက်ပြီးတော့ဒီကတခြားတစ်ပါးကြွနေလို့ရှိရင်လည်းတတိတော်တဲ့အိမ်ပန်ကြပြီးမှကြွရမယ်ဟိုကလျှောက်တာအဲ့တော့ဒါကဝတ္တရားပဲဒါကတော့အဲသဘောတူခွင့်ပြုပါတယ်ဆရာကအဲ့ဒါပြောပြီးတော့လျှောက်ပြီးတော့ပြန်တော့အိမ်ကြတော့သူ ဇနီးကိုပြောတယ်ဟဲ့သူเจ้าမှာအာရဏုရဟန်းတစ်ပါးရောက်နေတယ်အဲဒါနေ့စဉ်နေ့စဉ်သူကကြွလာနေတယ်အောင်းကိုယူသေးသေးဆုံးတော့ပါလေကြရမယ်ပြုမှုပြုစုရမယ်သူဇနီးကိုပြောတယ်ဆောင်းပါပြီဆိုဝန်ခံတယ်နောက်တရက်ကစပြီးတော့အဲဒီဥစဉ်ကနေ့စဉ်သူမိဘရင်သွားတာပဲနေ့စဉ်ဆုံးကတပိတ်နဲ့သွားသူရဲ့ခါတော့သွားတာတော်တော်ကြီးနေကြကောင်းပါလိမ့်မယ် ဟိုရောက်တော့ခင်းထားတဲ့နေရာမှာထိုင်ဆုံးကတော့တပိတ်ယူပြီးဆုံးကဆုံးဖုံဝေးဆုံးဖုံဝေးပြီးတော့အသိဉာဏ်နဲ့ဒီမောဒနာတွေတော့ဟောတာရှိပါတယ်မှဒီမှာဒါတော့မပါဘူးစာရှိနေမျိုးလုံးနဲ့ဒီမှာအဲဒါဆုံးဖုံဝေးပြီးတော့ကြောင်းပြန်အမေကသားမမသိဘူးဖေကလည်းသားမမသိဘူးညာကလည်းဒါကြီးကမှရေးတဲ့သားပဲဆိုမပြောဘူးလူနေတယ် တော်တော်အံ့ဩကြတယ်ကောင်းတယ်အဲ့ဒါကောင်းတော့တော်တော်ကောင်းတယ်။ဒါကြီးဓမ္မတွေကဝါရင်၃လပါလုံးအိမ်မှာဆုံးကတယ်။ပါမှမသိဘူး။ပါအနေနဲ့ကျွေးတာမဟုတ်ဘူး။အဲငါတန်ဃာတော်တစ်ပါးအနေနဲ့မြတ်စွာဘုရားကြီးတကြီးသီလသမာဓိပညာကျင့်နေကျင့်နေတဲ့ညာကောင်းတစ်ပါးအနေနဲ့ကျွေးတာ။ကျေးဇူးတော်ကသာမန်သိရင်ဟာငါသားပဲဟာဆိုပြီးတော့သာတန်ရုပ်ရှင်နေ ကုသိုလ်ရေရောတာမလားရောကုန်မှာသူကသားအနေနဲ့ကျွေးအဲ့ဒီကိုတော့သူမိပါတယ်ကိုအဲသားသားမပြည့်အောင်ပြောတာလေဒါကြောင့်ဖြစ်နေတယ်သူကကောင်းတဲ့အလုပ်ပါမပြောရနေတော့သာမန်ရဟန်းတော်အနေနဲ့သံဃာအနေနဲ့သူကကနေတော့အမှန်တန်စင်ကြတာပေါ့ဒီလူကသိသိကြတယ်။သာမန်သိလို့ရှိရင်တော့အဲသိတယ် စာအနေနဲ့ကြောက်ပြီးတော့တာယောဇဉ်အနေနဲ့อืมသံဃာအနေနဲ့မဟုတ်ဘဲနဲ့လူဖြစ်တော့မှကုသိုလ်တွေကြောတာဘယ်လောက်ကြောကုန်မှอืมအဲဒါဘာကလည်းမကြောတော့ကုသိုလ်လည်းမကြောရဘူးသူကတော့ဟန်ကြတာပဲကိုမြင့်စင်စားကြီးတော်တော်တာပဲဒီကိုယ်တော့စိတ်နေစိတ်ဓာတ်တော်ဟန်ကြတယ်ကိုယ်တော့ပဲအောင်မြင်အဲဒါဝရင်းသုံးတော့ဘာလို့နေဝါကျိုးတဲ့ခါကာလကြတော့အဲဒီ ဒကာကြီးတို့မှကြီးပန်ကြတာပေါ့လေအလုံးစုမျိုးရပါပဲစက်တိုက်တဝန်လုံးပါပဲစူးစင်းတော့ကျောင်းကနေပြီးသွားတော့မယ်ဆိုတာအူစင်းကနေမသွားနဲ့ဘူးနေ့စဉ်ကမှသွားစင်းမှာဘာနေနေလေးဆုံးနေပါလေသူကျွေးသူစရာလေးတွေလောက်အောင်မယ်ဆိုတာလည်းတောင်းပါပြီဆိုပြီးတော့အဲနဲ့နောက်တစ်ရက်ကျတော့ဆုံးနေပါလေကလူစရာတွေလည်းတူပါပြင်လဲပြင်လဲဆိုတော့ ကျန်တကာပဲဖြစ်မလားမြက်ပဲဖြစ်မြက်ကြည့်ပါဖမ်းနေတာသိနေရှိပဲဒီလိုကျန်တကာဖြစ်ပါလိမ့်မယ်ဒီမှာအဲဒီလိုက်ကျန်တကာပဲလူရဲ့စီရတယ်ပဲစီတုံးကစီတုံးကတော့မဟုတ်ဘူးတဲ့ဒီပဲဒီပေါ်မှာတော့စီလိမ့်နဲ့ဒေတာရှိတယ်စီတော့တွေပါလေကိုယ်ရရောက်ပြီးစီလိမ့်နဲ့လို့ကျိုးစီတဲဆုံးနေလို့ကဘယ်လိုစီလဲအဲစီတဲ့လူရဲ့နောက်အဝတ်ထည်သင်္ကန်းပေါ့လေ ဒီကြောင်းနေတဲ့ပုဂ္ဂိုလ်တွေလူပုဂ္ဂိုလ်ဆိုသူကနှစ်တိုင်းတန်းနေတဲ့ငါးဆိုတာအဝတ်9000ရှိ9000ရှိတဲ့အဝတ်ထည်တယ်ဒီလိုတင်ငါးဆိုမချိုးရသေးဘူးအဝတ်ထည်ပါရှင်သာအဲဒါလှူပြီးတော့တရားနုဝရဏလည်းဟောတာများဟောပြီးရှင်ပြကြွပြီးတော့ဆိုပြီးတော့ကြွတော့မသိဘူးမိဘတွေကလည်းသားမှမသိဘူး ဆွေမျိုးတွေကလည်းပဲသူတို့ဆွေမျိုးမှမပြီးဘူး။ဉာဏ်မှကြွသွားတယ်။ငါကတော့အရင်ကတွေ့တဲ့ရင်းကမျိုးစိတ်ကြတော့ဟိုကသူ့ဆရာတော်ကြီးကလည်းဟိုကအာခုနေရာကိုပြန်အောင်ပါလို့ဆိုပြန်လာတယ်အဲ့ဒီကမျိုးစိတ်ရင်းကတွေ့တဲ့နေရာတွေ့ရရတယ်သူကတွေ့တော့တကြီးကဆရာဝန်ကြီးငယ်တွေပြုယူပြီးတော့အဲစီနေတယ် ရောက်တယ်ပါလေစိတ်ကလုံးတွေပါလေလိမ့်ယူပေးဖို့ပုတ်လိမ့်ပေးနေတာပြီးသွားတဲ့အခါမှလည်းကိုယ်လည်းရနောက်ပြီးတော့ပြန်လဲနေလည်းပဲဆွေချော်ပြီးတော့ကကပြီးတော့ကုတ္တရာကြီးတို့မှာရင်းရအင်္ဂါထူလိုက်တဲ့9000ကြီးတဲ့အဝတ်ထည်ကိုလည်းပဲဒီဆရာတော်ကြီးတွေတပည့်တော်ဗျာနဲ့ဒီဘောတွေတော့ပြည့်စုံနေတာဆရာတော်ဘုရားတပည့်တော်ထူပါတယ်ဆိုပြီးတော့သူကပြိတ္တာ အဲလူပြီးတော့ပြီးတော့ဘုရားရဲ့ဘူမာရောဏဇနပုတ်မှာပဲသဗ္ဗဖြစ်ပါတယ်တဲ့အဲ့ဒီပဲပြန်လို့မယ်ဒီကွာကောင်းတာပေါ့တဲ့တော့တော့ပြီးသားရှိပါဘူးအဲနဲ့မိပါရီပါရီတွေ့ခဲ့တယ်လို့တွေ့ခဲ့ပါတယ်ပြောပြီးတော့ဟာပြီးပါဆရာတော်ကြီးကပြန်တော့ကြောင်းရနောက်တည့်ကျတော့သူသားအကြောင်းတွေပါလေမင်းမလို့ဆရာတော်ကြီးကအိမ်သွားတာကိုအိမ်သွားတော့အဲဒီဦးစင်းရဲ့ငယ်တော်က ကိုသားဆိုတော့အများအားသူကလွန်းနေတာပေါ့။อืมတို့ဆရာတော်ကြီးတို့အကိုဖြစ်တဲ့ဆရာတော်ကြီးငါသားထံသွားပြီးတော့စုံစမ်းတယ်။ရန်လာရင်တော့ငါသားလည်းပါလာမှာပဲဆိုပြီးတော့အဲဒီလိုအောင်ပြုအဲလာမယ်လမ်းစီတဲ့သူကမျောညွှတ်ပြီးတော့ကြည်လာတယ်ဆိုတော့ကြည်နေတော့ ဟိုကနှစ်ချိန်ကြီးကလာတော့သူကတပါးတဲ့ရှင်းတာဟိုဦးစင်းကတော့မပါဘူးမပါတော့သူစိတ်တိုင်းအတွေးအတွေးတွေလွန်သွားတာပေါ့ဩအကိုရဟန်းတော်ကိုဆရာတော်ကြီးကတပါးတဲ့လာတာပဲငါသားမပါဘူးငါသားသေးရန်တူပါပြီဆိုပြီးတော့ရောက်လာတဲ့အခါကျတော့သူ့ကိုခြေတော့ကိုဖက်ပြီးတော့ငိုရတဲ့သူက ငိုရဲဒီတော့ညာတော်ကြတယ်ဟာဘာဖြစ်တာလဲဆိုတော့ဒီလိုဒီလိုပဲဆိုတာဟာမဟုတ်ဘူးမင်းတို့ဒီကိုယ်တော်ကသာမိသားဘာဖြစ်ကြောင်းမပြောခဲ့ဘူးထမရဲ့ဒီကိုယ်တော်ကမြင်မနေနိုင်ပါဘူးမင်းတို့သဝရင်းလုံးဆွံ့ကျွေးပြီးတော့ထားတဲ့ကိုယ်တော်ကမင်းတို့သားပဲအဲ့ဒါငါနဲ့ဟိုမှာတွေ့ခဲ့တယ် အဲသူကဒီမှာဝိုးထည်ကြီးတယ်လှူလိုက်တယ်နင်တို့လှူလိုက်တဲ့9000ရှိတယ်ဝိုးထည်ကြီးတာနင်တို့လှူလိုက်တာမဟုတ်လားဒါသူလှူခဲ့တာဘာမှမဖြစ်ဘူးကျန်းကျန်းမာမာပဲဆိုတော့မှဒီမှာဓမ္မကြီးကသူသားကိုညှို့ပြီးတော့ဝန်ရဆိုးပြီးတော့စစ်ခိုးပါတယ်တဲ့သူကဘုဒ္ဓရီနဲ့ကပြရတယ် ညညိုတော့အားရဝန်တာဖြစ်ပြီးတော့ညညိုတော့ရှိခိုးရတယ်ဘဂဝါမြတ်စွာဘုရားသည်မေဇံငါဤပုဒ္ဒတရီတံသာနှင့်တူသောဘိက္ခုယံကိုဘာယသခင်ကတဝကိုရောဤမြတ်မောသတိပြု၍ကိုရောဤမြတ်မြတ်သတိပြု၍သထဝိနိတာပရိပဒံသထဝိနိတာအရှင်းကို၎င်း နာလကပရိပဒံနာလကအကျင့်ကို၎င်းတုဝတ္တပရိပဒံတုဝတ္တသောအကျင့်ကို၎င်းသရုပ်ပြရှာကံသောတာဘာဝနာရာမဘာဝနာရာမတာရိဘာဝနာရာမတာရိဗကံပစ္စည်းလေးပါး၌ရောင်ရဲခြင်းနှင့်ဘာဝနာနှင့်မွေးလျောခြင်းကိုပြရသောမာရိယဝန္တာပြည်ရင်သာမာရိယဝန္တာခြင်းကို၎င်း ဝတစင်စေဒီတိတိမြင်ကြီးဟောခဲ့ကြောင်းတကားဟောခဲ့တာဖြစ်ပါလိမ့်မယ်။ဒါလို့ရထဝိနိတာသုတ်အကျင့်နာလကပရိဝဒအကျင့်တူဝရကသုတ်ကခုဟောနေတူဝရကသုတ်အကျင့်ဒါဘာဝနာမဟာရိယဝန္တအကျင့်အားလုံးအကျင့်၄ခုအဲဒီအကျင့်၄ခုဟာဘာသာလို့ရမ်းကိုအကြောင်းပြုပြီးတော့ မြတ်စွာဘုရားဟောတာဖြစ်မှာပဲလို့သူအာရုံပြုပြီးသိခိုးတယ်အဲ့ဒါဘုန်းကြီးကစဉ်းစားတယ်ဒီကမာကြီးကသူသားကြီးမျိုးသားတွေပါလေတော့ထားပါတယ်ဒီရထဝိနိတအကျင့်တွေပါလေသူသိနေတာအာဟောကြကောင်းတာပဲမာလကသိတာချင်းတုဝိတသိတာချင်းခုနေဆိုကြားကြားခဲ့ပါပြီနဲ့မာရိယဝန္တအကျင့်တွေက၄ခုလုံးဒါနည်းနည်းတာတွေပြည့်တယ်

ဝေဒနိကိကေအိန္ဒတိမာလံသုံးလပါတဲ့ဘုရားမာနောပြီးဆွမ်းကိုစားပါလေရဲ့တော်လဲအဟံဗုဒ္ဓကျွန်ုပ်ကသားဖြစ်ပါတယ်ကျွန်မာတာပင်ကမိခင်ဖြစ်ပါတယ်ဟူ၍နဝကတိနာမမပြောပဲရှိရှိတော်ပြီသုံးလပါတော့ဝါဒသုံးလပါတော့ဒီမာလာပြီးဆွမ်းစားတာအခုစဉ်ကသားပဲဓမ္မကြီးအမေပဲမပြောဘဲနဲ့နိမနေနိုင်ပါဘူးအာဩ ဟောဣစရိယမြေသောအော်အလွန်အာဟောပဲကောင်းတဲ့ပုဂ္ဂိုလ်ပဲလို့အာပြုပြီးတော့ရှိခိုးတယ်အဲကောင်းတဲ့ကျင့်ကိုကျင့်လို့ရှိရင်ဒါတရားတရားဖြစ်ပုံကြီးညိုပုံနေဒါကြောင့်ဘုရားကမြတ်စွာဘုရားဟောတော်မှာဒီတုဝတ္တသုတ်ဟောတော်မှာနတ်တိပြမာတွေက ညာတန်ဃာတွေအကျင့်ကိုကြီးညိုပြီးသရာတရားဖြစ်ကြီးညိုပြီးတော့ပိဋိပါမုဇ္ဇတွေဖြစ်ပြီးတော့တရားတွေရကုန်တာအဲဒီကျင့်တွေကကိုယ်တိုင်ကျင့်မှုတွေတော့မဟုတ်ဘူးလေကြီးညိုဖို့ရတယ်ကိုကြီးညိုဖို့ရတယ်ခေါ်တယ်အဲဒီတည်းမှာရထဝိနိတပฏิပဒါဆိုတာလည်းနည်းနည်းတော့ပြောမှပြင်မှာနာလကပฏิပဒါဒုရကသုတ်ကတော့ကိုခေါ်ရမှာမဟုတ်လားပေါ်နေတယ်သတုပိစ္ဆတာလောကဘာဝနာရာမတတိကဒီစည်းလေးပါးနဲ့ကြောင်ရဲပြီးဘာဝနာနဲ့မွေးလျော်ကုန်ကိုပြရတယ် အရိယဝန္တာပြည်တယ်အရိယဝန္တာကျင်းတယ်အဲ့ဒါလည်းနည်းနည်းတို့ကျုပ်တို့ပြောအောင်ဘူးဘူးတာပြည်ညူပြရတယ်ပဲလားရထဝိနိတာတုတ်ဆိုတာညဇာရလည်းတကအရှင်ပုံနာပဲတန်းပြုပြီးတော့ဟောတယ်ရှင်ပုံနာဆိုတာဒီမနာမျိုးတွေကပါသာကပိလို့ကြီးကားပါပဲသာလို့ပြီးလို့ပြကြ အဲဒီခါတုန်းကမြတ်စွာဘုရားဇာတိရကယဟန်တွေကိုမေးတာဇာတိရကယဟန်တွေဝါကျွတ်တော်လာကြတော့ဇာတိရမှာဘယ်ပုဂ္ဂိုလ်များဟောကြားစောင့်ကြောက်နေပါသလဲတဲ့မင်းများမေတော်တို့ခမီးတော်တို့ဘာလို့ဆွေမျိုးတွေဘာတွေအကြောင်းမမေးပါဘူးတရား ဟောပြပြလာတဲ့ပုဂ္ဂိုလ်ကိုတရားအလေးပြုသွားရင်အဲ့ဒီပုဂ္ဂိုလ်ကိုမင်းမင်းတော့တတိတွေကဆောက်ကြတယ်ဒီရှင်ပုံနာရဲ့တတိတွေကရှင်ပုံနာပါဗျာလို့ဆက်ကြရှင်ပုံနာကရှင်ပုံနာကသူကအဲကိုယ်ကျင့်10ပါးနဲ့သူကပြည့်စုံနေတာ 10ပါးနဲ့ကထာဝတ္ထု10ပါးလို့ခေါ်တယ်သာဝတ္ထု။ကောင်းမြတ်တဲ့သာဝတ္ထု10ပါးပဲဆိုတာနဲ့ပြည့်စုံတယ်။သံတုတ်သောရောင်ရဲတယ်ကိုယ်တိုင်လည်းရောင်ရဲတယ်သူများတွေလည်းရောင်ရဲဝရဟောတယ်။ငါဆိုရင်တိစုတွေသင်္ကန်းနဲ့ကိုယ်တိုင်လည်းရောင်ရဲသူများလည်းပဲဒီလိုတိစုတွေသင်္ကန်းလောက်နဲ့ပြင်းပြင်းစည်းရပါလေ။အပေါ်တွေမထားဘူး။ဒါလည်းဟောတယ်။သံတုတ်သော အဲဆွမ်းဆိုရဲဆွမ်းရရတဲ့ဆွမ်းနဲ့ညောင်းရမရဆိုရဲရတယ်မရလို့ရှိရင်သက်တဲ့အောင်ဆေးဆိုလို့ရှိရင်မြတ်စွာဘုရားခွင့်ထားတဲ့အဲနွားကျင်ငယ်ကြီးတို့ဆိုဆေးအဲဒီလိုဆေးနဲ့ညှတာပြီးရရတဲ့ဆေးနဲ့ညှတာညံပါလို့တော့ရောင်ရဲလွယ်တဲ့ကိုကိုတော်လည်းကိုယ်တိုင်လည်းပြည့်စုံတယ်သူတော်ဘာတွေလည်းပဲရောင်ရဲလွယ်တဲ့ကိုယ်နဲ့ပြည့်စုံသူတို့တကြီးတွေပေါ့လေသူတော်ဘာဆိုတဲ့ကိုယ်တကြီးတွေဟောတာ အဲဒီလိုဟောနေတယ်အပိစ္ဆာအလိုလည်းနီးတယ်ကိုယ်တိုင်လည်းအလိုနေတယ်အဲဘုရားတွေလည်းလိုနေအောင်ဟောတယ်အတံတထမရောတော့ဘူးတဲ့ဒကာဓမ္မတွေလည်းမရောတော့ဘူးဒကာဓမ္မတွေငင်းချာချာရတော့ဘာရတော့အောင်ပြုရောတော့မနေဘူးအဲဘုရားတွေလည်းအဲ့ဒီတိုင်းပဲကျင့်မှုရသူကဟောပြောနေ အာတံကတအာတံတက်ကအဲဝိဝေကသိဉ္ဇင်တော့ရမှနေတယ်ကိုလည်းပဲကာယဝိဝေကနဲ့တဘာတဲ့နေတယ်သူများတွေလည်းတဘာတဲ့တဘာတဲ့နေဖို့ဘောပရိသတ်နဲ့စုဝေးပြီးတော့နေဖို့အဲဒါစိတ်တဝိဝေကသာသမာပတ်တွေလုံးသွင်းဖို့ဥရိဝေကနဲ့လည်းနိဗ္ဗာန်ကိုအာယုံပြုပြီးတော့ အရိယာဖို့ဖြင့်သာသမပါနဲ့ဝင်စားပြီးနေနိုင်မှုအဲကိုယ်တိုင်နဲ့အဲဒီတိုင်းနေတဲ့သူများတွေလည်းပြီးတော့ညွှန်ကြားအာရဒဝိရိယပြင်းတာအာထုံမှုတဲ့ဝိရိယညာနာမဖြစ်ခင်ကတော့ရောပြင်းတဲ့နာအာထုံလာတယ်ညာနာဖြစ်ပြီးတဲ့နောက်လည်းအာပြီးမဲ့ပဲဘာမှမလုပ်ဘဲနဲ့ဒီလိုနေတာမဟုတ်ဘူးကွာ။ဒါကအာထုံညာအာထုံနေတာအခုဒီကတချို့ယောဂီတွေတော်ဟန်ကြပါတယ် တရားအထုတ်ခါကယောဂီတွေလည်းတရားသူရအောင်ဉာဏ်ရှင်တရားနာသည်ဖြစ်ပြည့်စုံအောင်ဆိုပြီးကြိုးစားပြီးအထုတ်ကြ။ဒီကတရားထွက်သွားတဲ့ခါကာလကြတော့လေ။အင်းရောက်တော့အလုပ်ကိစ္စတွေတော့ရှိတာပေါ့လေဒီကအားတဲ့အချိန်တို့မပြမှန်းမိမ့်မိတ်ကျိုးတော်တော်ပါလေ။ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကလည်းတော်တာရှိရွယ်ငယ်တဲ့ပုဂ္ဂိုလ်တွေကတော့ကျိုးတော်တော်တာပဲဆိုတော့ငယ်လေးတွေမိမ့်နေကုန်မလားတော့ဒီကမေးကြည့်တယ် တို့အာထုတုံးကပထမအာထုတုံးကတော့အသက်20အောက်လောက်ရှိမှာပါပဲအခုဆိုလို့ရှိရင်တော့အသက်30တော့30ကျော်တော့40တော့ရှိနေတာပါလေအဲ့ဒါတွေမေးကြည့်တယ်သူတို့မမေ့ဘူးလို့မှားလေးတွေကောင်းနေတယ်မှားလည်းမှတ်တယ်ပေါ်လာတယ်ဘုရားနဲ့ကိုယ်နဲ့ကပြောတယ်လို့လားဘုရားပြည့်စုံတယ်ဆိုတာအဲ့ဒါကသက်သေကံပဲဒီရောက်တာနဲ့တရားတွေ အဲမလုံးဖြစ်တော့ဘူးပျောက်ပြေကုန်တယ်ဆိုရင်သိပြီးတော့မဆွဲသေးဘူးသိဉာဏ်ပြလေးကဒိုးနေသေးတာပဲအဲတော့ညာနာဖြစ်ပြီးပြီဆိုပြီးတော့တရားတွေလွတ်ထားမှာမဟုတ်ဘူးလို့ပဲတတ်နေနေရအားထုတ်နေရတာအာရရဝိရအဲဒါကငါးခုနောက်သီလရဲ့သမာဓိရဲ့ပညာရဲ့ဝိမု ക്തി ရဲ့ဝိမု ക്തി ညာလက္ခဏာတရားငါးခုကိုယ်တိုင်လည်းပြည့်စုံတယ်မြတ်သီလဆိုတာလည်းသင်ကြားသမာဓိဆိုတာလည်းသင်ကြားပညာ ဒါလည်းပဲသူကသင်ကြားတာပဲသုဘကနာပညာနဲ့ပညာဝိမု ക്തി ဆိုတာကဖို့ပဲဒါလည်းသင်ကြားတာသမုဒိညာနဲ့တော့ဆိုပြစ္ဆုကနာညာဒါလည်းသင်ကြားတာအဲ့ဒီကထာဝတ္ထု7ပါးနဲ့ကိုယ်တိုင်လည်းပြည့်စုံတယ်ဒီတစ်ပါးတွေကပြည့်စုံဟောပြောတယ်တဲ့အဲ့ဒါရထဝိဒဒုက္ခအကျင့်ပဲအဲ့ဒီမှာဝိသုဒ္ဓိခုနပါအမေးစီရှိပါတယ်ဒါနဲ့အဲ့ဒီတော့ပြန်ပြောလို့ရအောင်ဒီလိုလည်းတော့ပါဒါဝတ္ထု7ပါး နာလကပရိဒါဆိုတာနာလကနာလကဆိုတဲ့ပုဂ္ဂိုလ်ကရဟန်းပြုပြီးတော့ကျင့်တယ်နာလကကျင့်တာတော့ကျင့်ကြပါခြင်းဆိုလို့ရှိရင်ဘာမှဆွဲလမ်းမရှိရဘူးသူကတနေရာမှာသူကတရက်တညပဲနေရတယ်မညမနေရဘူးဒီတနေရာမှာတညနေပြီဆိုရင်နောက်တညနောက်တရက်ကျရင်ဒီတနေရာမနေရဘူးအဲဒီဘာမှဒီတစ်ခါဆုံးကပြီးရင်နောက်တစ်ခါဆုံးမခံရတော့ဘူးဒီဒီဒီဒီတော့ရှိုး အဲ့တော့သိသိပြီးကြောင်းလဲပြီးတော့နေပါဘာမှအတွေ့အတာဆွဲလာမရှိဘူးအဲ့ဒီလိုနေရတာတဲ့အပြင်းထန်ခြင်းလို့ရှိရင်9လနဲ့ပြိဋိဘာဆံတယ်လစားဆိုလို့ရှိရင်9နှစ်အဲခါရော့ရော့ခြင်းလို့ရှိရင်တော့16နှစ်အသက်ရှိတယ်ဟိုနာလကမထေကတော့ပြင်းပြင်းထန်ထန်ခြင်းလို့9လနဲ့ဆိုတာဉာဏ်ဖြစ်ပြီးတဲ့နောက်9လနဲ့ပြိဋိဘာဆံသွားတယ် အဲဒီရှင်းတယ်သာဓုဒီတုန်းကကြက်တာတွေလည်းသိတယ်အတုဝတ္တကတော့ကိုခေါ်တာသူပြောကြတယ်ပေါ့မဟာရိယဝန္တသတိပ္ပဒါတဲ့အရိယဝန္တဆိုတာယူစည်းလေးပါးနဲ့စပြီးတော့ယူစည်းလေးပါးမှလည်းဒိဋ္ဌိကတော့၃ပါးပါပဲအဲယူစည်းလေးပါးနဲ့စပြီးတော့ရောင်ရဲတာဆိုတော့ကာဒုက္ခနဲ့ပြန်ပါတော့ပါပြီရာဇမြန်နဲ့ရောင်ရဲအဲသင်္ကန်းနဲ့ရာဇမြန်နဲ့ရောင်ရဲမရတာတွေမတောင်းတာဘူး ဆိုရင်မပူပန်ဘူးမိမိရပြန်တဲ့ကြောင်ရဲပြီးတော့နေကြောင်ရဲနေတဲ့အတွက်သူများတွေလည်းပဲရှုပ်ချပြီးအထင်မသေးဘူးကိုကကိုကိုကိုနှိမ့်မြောက်ပြီးဆိုရလည်းပဲကိုကကျင့်နေတယ်သူများတွေမကျင့်ဘူးဆိုပြီးနှိမ့်ချသေးတာအဲဒီလိုမကြည့်ဘူးအဲဒါဆင်းရဲကြသင်္ကန်းနဲ့စပြီးကြောင်ရဲဖို့သွမ်းနဲ့စပြီးကြောင်ရဲဖို့ကြောင်းရံရံနဲ့စပြီးကြောင်ရဲဖို့သေဒီစီကတော့ကိုရံခါမှုသာပြီးတော့ထဲမှာထားပါတယ်။နောက်ပြီးတော့ ဘာဝနာရမတဲ့ဘာဝနာနဲ့အများရမွေးလျော်သည်ဘာဝနာနဲ့အများရမွေးလျော်သမထဘာဝနာဝိပဿနာဘာဝနာအများရပွားများအားထုတ်နေတယ်ဒီယောဂီတွေအားထုတ်နေမှာပေါ့ဒီဥစ္စာအဲဒါမိရောအားထုတ်တဲ့အတိုင်းပါပဲဝိပဿနာအစဉ်သမထဆိုရင်လည်းအာနာပါနစသည်သမာဓိကမ္မဋ္ဌာန်းတွေအများရနှုတ်ဆွနေလို့ဒါပါပဲအဲဒီအကျင့်၄ရအထာဝိနိတ္တ သုံးမှလာတဲ့အခြင်းနာလကသုံးမှလာတဲ့အခြင်းသူဝတကသုံးမှလာတဲ့အခြင်းအရိယဝန္တသုံးမှလာတဲ့အခြင်းဒီခြင်းလေးပါးငါသားလိုယဟန်ကိုကြောင်းပြုပြီးမြတ်စွာဘုရားဟောတာကရှင်ပါပဲအားကြောင့်လို့ဆိုလို့ရှိရင်အလုံးထဲကိုသိထင်ရှားတာဟုတ်သွားတဝါတွင်လို့သုံးလပါလို့အဲမိခင်ကအများအားချက်တူကျွေးတဲ့ဆုံးဖုံးပေးပြီးတော့နေပါရင်းနဲ့ ဦးစင်းကသားပဲဒီမှာကြီးအမေပဲအဲ့ဒါမပြောဘူးနေမနေနိုင်ပါဘူးဆိုပြီးတော့သူကအာဩတာပဲအာဩစရာလည်းကောင်းတာနေသားလည်းတော်ဟန်ကြတယ်ဒီလိုနေလို့သူတို့မှအဲ့ဒီမှာလူသားမတွေကအလှူဒါနဆင်းရဲကြကြဖြစ်နော်မသားမှပြီးလို့ရှိရင်သားစိတ်တွေနဲ့ပါနေဆိုတော့ဗာရောစင်နေနဲ့သိစင်ကြမှာမဟုတ်ပါဘူးရောကျွမ်းကုန်ပါဘူးလို့ဆိုအဲ့ဒါ ကာမေစာရွာ၌လည်းနာဘီတိစေရမကန့်ညီမတွေ့ရရလို့ဒီပုဂ္ဂိုလ်ကအဲ့ဒါအကြောင်းပြုပြီးတော့ဒီမှာသူရတကတော့သူရတကတော့ကျင့်ကိုကျင့်တယ်ဆိုတာဒါပြောတာတော့ရွာနဲ့စပြီးတော့တရားဓမ္မတွေမပြောနဲ့အမိအမိဖာတော်မှသူကသာဝစဉ်မထားဘူးဒီကိုတော့တဲတော်တဲ့သူကတဲတော်တာစမွန်ညာသိကောင်းတာပါဒီတော့နောက်တစ်ခုက အဲဒီရသဝိနိတသုတ်ဖွင့်ထေရမှာပဲပြထားတာပဲသုလပိဏပါတိယတိတ်တမထေရဒီနေ့ဒီနေ့ကဝိသင်းတော်မှာသုလပါတိယပိဏပါတိယတိတ်တမထေရပါပါအဲသုလပိဏပါတိယတိတ်တမထေရမထေရတပါးနဲ့တူပါဘာလဲတော့မတူအဲဒီမထေရလည်းပဲတောကြောင်မှာနေပြီးတော့သုံးခံစားအဲဒီဓမ္မကြီးရဲ့ဝတ္ထုကိုကိုးကွယ်အများအားသုံးတော်ရဖြူစု ဒီနေ့တော့အဲ့ဒီရွာမှာမိလောင်နေမိလောင်တဲ့ခါကာလကြတော့တခြားကိုယ်တော်တွေကတော့ကိုယ်နဲ့ဆက်ဆက်တွေသွားပြီးမေးကြမြင်ကြတာပေါ့လေဘယ်နဲ့တော့မိလောင်တော့ဗာမကြံသေးတယ်ဗာမရလိုက်သေးတယ်စသည်ဖြင့်ဒီလိုမေးကြမြင်ကြလောကနေရာချင်းတော့ဒီလိုမေးတော့မေးနေတာပဲအဲမေးနေတာအခုနေခါကာလဆိုရင်ဒီတော်တော်ရွာတွေကတော့မိစားလို့ရှိရင်တော့အဲရွာတွေကတော့မိလောင်လို့ရှိရင်ဝိုင်းဝန်းကူညီတာတွေတော့ရှိတတ်ပါသေးတယ်ဒါလည်းပဲလောကနေရာချင်းတော့သူက ပြုတင်ပြုလိုက်တဲ့ဥစ္စာပါပဲဒါပေမဲ့လို့အဲဒီသုလပိဏပါတိရဲ့ဒိဋ္ဌာမထေရကတော့သူကတော့လာလည်းမမေးဘူးလာလည်းမကြည့်ဘူးနေတော့ရထက်လူငယ်လေးတွေနဲ့တူပါရဲ့အဲ့ဒါကြီးပြောတယ်မေကြီးအမေကြီးဘုန်းကြီးကတော့မလာပါပဲလားသူများတွေတော့လာကြတယ်ဟိုမှာခု90ဆယ်ဆုံးမအိမ်တွေလာပြီးတော့မေးကြညံ့ညံ့အားပေးကြမေကြီးဘုန်းကြီးကတော့မလာဘူး စားကြင်ကြမှာလာမနဲ့တူပါရဲ့ကွာပြောကြတာအဲအချိန်ကြတော့ကိုရောကြီးကอืมဒိဋ္ဌာဘုံနဲ့အမိဝင်းကြီးနဲ့အမိသာဆုံးကကြွဓမ္မကြီးတော့သူ့အိမ်နဲ့မိတော့သွားတာလည်းကြားရမရှိဘူးအဲမလို့ဉာဏ်သာလေးပါလို့ရှိဝင်ရပါတယ်အဲသင်တော်တဲ့နေရာမှာနေရာလေးဆင်းပြပြီးတော့ဒါဆုံးကပ်တယ်စေတနာမပြည့်ဘူးကွာမပြည့်ရိုးသေးသေးနဲ့ဆုံးကပ်သုံးသာပြီးတော့တရားကြွတော့ ။ဒါလည်းဘာမှဒီမိလောင်တာနဲ့မှသတ်ပြီးတော့ဘာမှလည်းမပြော။ငြင်းကြွ။ငြင်းကြွတဲ့ခါကျတော့ဒီရထားရလူတွေကဒေဝကြီးကိုကြုံကြုံလုံးလုံးပြောကြတာပေါ့လေ။နော်အမေကြီးကျွန်တော်တို့ပြောတဲ့အတိုင်းပဲအမေကြီးခွန်ကြီးကစကြင်မှလာတာကိုဒီတော့အဲဒီကမှကြံပြောတယ်အဲနင်တို့ခွန်ကြီးကနင်တို့နဲ့တော်တာပါပဲငါခွန်ကြီးကငါနဲ့တော်တာပဲပြောတယ်ဟုတ်တယ်သူက ဟိုကဟိုကပုဂ္ဂိုလ်တွေကပြောတာလောကကြီးနဲ့ဆက်ဆံရေးတွေပါတွေပါအာရုံပြုပြီးတော့ကိုယ်ွယ်ယူလာနေကြတာကိုဒီထဲမှာကြီးကလောကကြီးဘာမှမငယ်ဘူးအဲကုသိုလ်ဖြစ်ဖို့อืมဒီသမားကြီးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ထူထောင်လို့ရှိရင်ကုသိုလ်ဖြစ်တယ်ကုသိုလ်အကျိုးပေးတယ်အဲဒါကုသိုလ်ကံကပဲအလေးအမြတ်ပြုပြီးတော့သူကထူထောင်နေတာကိုအဲလူတော်နေတော့အဲ့ဒီလိုပြောတာနင်တို့ခွန်ကြီးကနင်တို့ခွန်ကြီးကနင်တို့နဲ့တော်တာပဲငါခွန်ကြီးကငါနဲ့တော်တာပါပဲလို့ပြောတယ် အဲဒါအဲ့ဒီမထေရလည်းကာမေဇနာဝိသေဇယဆိုတာနဲ့ကြိုက်တယ်သူကအဲရဲရွာနဲ့မကညီမတွေ့ရရဘူးဆိုတာနဲ့ကြိုက်တယ်တူရတာဆိုတော့အဲဒီတော့ခဏကဆောင်းမှုကလေးထပ်ပြီးတော့ဆိုမှပဲဝိသုတွေပြောနေတဲ့အချိန်တည်းကြားသွား ရောင်အဝယ်ဆွဆွဲွယ်ညီတွေရွာ၌မပြူရဆွမ်းငယ်ရောင်အဝယ်ဆွဆွဲွယ်ညီတွေရွာ၌မပြူရလာဘကမြာသနန္နလည်းပကြီးရလာဘကမြာလလာဘကိုလို့ရှိတဲ့ဖြင့်သနန္လူရောနလည်းပကြီးရသင်လျောအောင် ပြောဆိုခြင်းကိုမပြုရအဲလာလာပါကိုမျှော်လင့်ပြီးတော့ဒါဓမ္မတွေသင်လျော်ပြောဆိုတာတွေဆိုရှိတယ်လာလာပါကြည့်ပြီးတော့ပြောတယ်ရှိတယ်အဲဒီလိုမပြောရဘူးတဲ့အဲဒီမှာတော့ကြည်ကြီးတယ်လာလာပါကြည့်ညွှန်ပြီးတော့ပြောကုန်တယ်ရဲဒီကတော့အာရီကတော့စာနဲ့ရင်းမှပြည့်စုံမှာဝိသုရိမေမှာအဲဒီလာကားမှာလည်းဥစ္စာတွေအဆုံးလုံးနဲ့ပါပါတယ် လာလာပါအကြောင်းပြုပြီးတော့ပြောကုန်နေတရားဓမ္မတွေမြောက်ပြောတာလည်းရှိရနှိမ့်ချပြောတာလည်းရှိရချုပ်ချယ်ပြီးပြောတာလည်းရှိရသုံးလို့ပဲတွေ့တွေ့ချင်းအာရမကြီးဘာလို့လာတယ်ဘာလို့မလို့လဲอืมသုံးသားပင်လာတာလားသာဒီရှင်ပေါ်လေးရှိရလမ်းကြောင်းပြီးတော့ဒီလိုပြောတာတွေလည်းရှိတာကိုဆိုတာအဲလိုပါတယ်လည်းရှိတယ်အဲဒါကမေးတော့မေးတဲ့ခါကျမှပြောတာလည်းရှိတယ်မေးပဲနဲ့ကိုယ်ကုံတွေကိုခေါ်ပြီးတော့မသိတဲ့ပုဂ္ဂိုလ်ဆိုရင်ဟာ ဘုန်းကြီးကဘယ်လိုပုဂ္ဂိုလ်ပဲဒီလိုမှတော့မင်းတွေပါလေကိုယ်ွယ်တာကိုမင်းကိုယ်ွယ်တယ်မကြီးကိုယ်ွယ်တယ်စသည်ဖြင့်အခုနေဆိုလို့ရှိရင်တော့ဒီလိုပါသိမရှိပါဘူးဒါပေမဲ့နိစ္စတာတွေရှိပါဘူးဒါပဲရှိမှာပါဘူးဒါပဲမေဝင်ကြီးကကိုယ်ွယ်တယ်ဘဝင်ကြီးနဲ့စသည်ပြီးရယ်မေဘုံကြီးကဘုံမူကြီးတို့ဘုံကျုပ်တို့ဘာလို့စသည်ဖြင့်ဒါတွေသိတာတွေရှိမှာပါအဲဒီစသည် အဲဒါကြီးပြောလို့ရှိရင်အဲဒီနဲ့စတဲ့ပုဂ္ဂိုလ်တွေကလေးပြူတာပေါ့အဲဒီလိုလေးပြူအောင်ဒီလိုပြောတာလည်းရှိတယ်မေးလို့ပြောတာလည်းရှိတယ်ကြီးမြောက်ပြီးပြောတာလည်းရှိတယ်တထေကြီးတို့ဘာကြီးတို့ညာကြီးတို့စသည်ဖြင့်ပေါ့အဲဒီလိုကြီးမြောက်ပြောတာလည်းရှိတယ်ဒီချင်းကာကလာဆိုလို့ရှိရင်တော့ဒီလိုလူသူဝိရအချိန်ကြပြီမေ့မနေနဲ့စသည်ဖြင့်အဲဒီလိုပြောတာလည်းရှိတယ် ဟိုမှာဝါစုသင်္ကားဆိုရင်ဝါစုသင်္ကားတူကအရှင်ကြပြီးကကြီးအဲမိမိနေနဲ့ဗာစာပြီးတယ်လို့ပြောရင်ဒါမျိုးကလာတာပါနဲ့စပြီးပြောတာပဲအထင်သင်္ကားကြတော့ပြောပါဦးပြောပါဦးမယ်ရှိကပြောတာပါပဲဘုန်းကြီးကြောက်ဘူးကအဲ့တော့မော်နေမှာနေတော့အထင်သင်္ကားဆိုတာညာသင်္ကားတော်တွေကဖြစ်ပြီးကိုရင်ကဖြစ်ပြီးရင်းသမော်တွေကနေပြီးတော့တိုက်တွန်းနှိုးဆော်လို့ရှိရင် အဲဒီလိုညှို့စော်တဲ့အတွက်ရလာတဲ့သင်္ခါရကတိမကင်းကောင်းလို့အဆောက်ဒါပဲမလို့ဝိနည်းဘူးပြတာမရှိတဲ့ပုဂ္ဂိုလ်တွေကဒီလိုပါပဲမောင်ငယ်တော့ပြောတာကြားဘူးအဲတရားဓမ္မတွေဆက်ဆက်တွေပြောဒီကြောင့်မှတော့တိမကင်းရသေးဘူးဒကမာကြီးအဲဒီကြောင့်တော့လောက်ပါအောင်ပါနဲ့ပြောတာကြားဘူးဘုန်းကြီးရှေ့တယ်နော်မသိတဲ့ပုဂ္ဂိုလ်ကဒီလိုပြောတာပဲအဲဒီလိုပြောလို့သရာတရားကြီးလို့စေတနာကောင်းကောင်းနဲ့လူလည်းပဲမာနကတိမမြောက်ဘူးလို့ အထင်ကမရဘူးဒီပြင်ဟာတွေလည်းမပြောကောင်းပါဘူးဒီလိုဟာတွေဒီလိုဟာတွေရှိတယ်အဲဒီလာလာပါဝေကြီးညှော်ပြီးတော့မပြောဆိုရဘူးတဲ့ကလာရစေရန်စိတ်ကြီးတန်ဟန်ပန်းဆောင်ရင်မပြောရဘူးနောက်ပြောဖို့နေတယ်စီတောင်ဒီမှာဟန်ပန်းဆောင်ရတဲ့အာရန်လည်းရတယ်နဲ့ထဲတာကဲဒါလေးဆိုပြီးနိုင်ရနိုင်ဝဲရှိသွားတယ်ရှင်ဟမ်ရအောင်မဖြစ်မှာတော့နောက်တည့်ရက်ပြီးမှာပါနောက် မြဲတော့မြဲတော့ခေါ်ကြရတယ်ရှိလို့ရှိသေးတာနော်ဟောတာကအချိန်ကြည့်ပြီးဟောမှာစားရဲကြမှာဒီဇေယံသိရေတံသိပန်းဆောင်၍မပြော့ရာနောက်ပဲခါရကြံလေးတော့ခုနကသမုတ်တော်သုစုပွားများအာထောအပ်တော်ကောင်းမှုကောင်း၏ ကိုပါကတော့